ဝိပဿနာလုံပြီးတရားဖြစ်တဲ့ဝိသုဒ္ဓိအမှန်ပါကိုအခြေခံပြီးတော့ဟောကြားတယ်။ဆိုဒီခုပဲလည်းပဲဒါလေးဆက်ပြီးတော့ဟောကြားနာကြားကြရ။အဲတော့ပြီးခဲ့တဲ့ဘက်ကဒီဝိသုဒ္ဓိအမှန်ပါနဲ့စခဲ့တယ်။မဝိသုဒ္ဓိခုနပါဒါအစဉ်တိုင်းတို့တခါကြည့်ဒီပုံစံကြီးဆောင်းတာရဲ့အမြတ်ဆက်တာရ။ဘာလဲဆိုတော့နံပါတ်1ဒါသီလဝိသုဒ္ဓိနံပါတ်2စိတ်ဓာဝိသုဒ္ဓိ နံပါတ်3ဒိဋ္ဌိဝိတ္တိနံပါတ်4သင်္ခါဝိဒရဏဝိတ္တိနံပါတ်5မက္ကမက္ကဉာဏတတနာဝိတ္တိနံပါတ်6ပရိပရဉာဏတတနာဝိတ္တိနံပါတ်9ဉာဏတတနာဝိတ္တိဒီဝိတ္တိပါကျင့်တယ်ရှိတယ်ပေါ့အဲဒီဝိတ္တိခုနှစ်ပါးကျင့်တဲ့တရားကတော့သူသူတော်ကောင်းတွေအားလုံးကနံပါတ်1အစဉ်အတိုင်းတည်ထားဖို့လိုတယ်နံပါတ်2တို့အစဉ်အတိုင်းမိမိတို့ကြည်ညာကြိုးကိုအားထုတ်ရမယ်ဆိုတာကိုလည်းဒါ နှလုံးသားထဲမှာဆွဲမြင်နေမှတ်ထားဒါသီလဝိတ္တရိတွေနဲ့သီလတရားတွေကိုဒါကျူးကျူးစင်းစင်းကိုယ်သေးစားပြုသိင်းခဲ့သူဖြစ်အောင်ဒီလိုအင်ဂျင်ရုပ်ကိုအားထုတ်ကြရအောင်ဟောပြီးတဲ့ကစိတ်တဝိတ္တရိဖြစ်မြောက်ရေးအတွက်သမထကမ္မဋ္ဌာန်းတွေကိုကျင့်ကြံပြုကိုအားထုတ်ခြင်းအပြင်မိတို့ရဲ့စိတ်ဓာတ်တွေစင်ကြယ်ကိုပြုလာရအဲအဲ့လိုပြီးတဲ့အခါကျတော့မှတစင်တက်ပြီးဒိဋ္ဌိဝိတ္တရိဖြစ်ရေးအတွက်ဒိဋ္ဌိဝိတ္တရိအမြင်ငယ်စင်ကြယ်ရေးအတွက်ဒါမိတို့ရုပ်ဒီဉာဏ်တွေကိုတစင်တက်ပြီး ပွားများကြိုးစားအထောက်ကြရယောဂမထန်တွေကိုအထောက်လို့ယုတ်တရားတွေကိုပရမတ်ကိုဉာဏ်မြင်ဆိုင်အောင်သိပြီးနာဂမထန်တွေကိုအထောက်လို့နန္တရားတွေကိုလည်းပရမတ်တို့ဉာဏ်မြင်ဆိုင်အောင်သိပြီးဒါပုံလွှမ်းထားတဲ့ခဏ၃မျိုးခဏ၄မျိုးဒီယုတ်တရားမှာပုံလွှမ်းတဲ့ခဏ၃မျိုးနန္တရားမှာပုံလွှမ်းတဲ့ခဏ၄မျိုးဒီကြွားအောင်ကျွနိုင်ပြီဆိုရင်ဒါဒိဋ္ဌိဝိတ္တုဖြစ်ပြီဒိဋ္ဌိဝိတ္တုဖြစ်တဲ့သူတော်ကောင်းတယောက်ကတည်င်းတက်ပြီးတော့ သင်္ခါဝိဒနာဝိတ္တုဖြစ်ရအတွက်တဆင့်တက်ပြီးတော့အကြောင်းတရားအကျိုးတရားတွေကိုသိသိကြရမှာဖြစ်အဲဒီမှာအကြောင်းတရားအကျိုးတရားတွေကိုသိသိလို့အကြောင်းကြောင့်အကျိုးဖြစ်တာကိုမိမိတို့ကနားလည်ပြီးဆိုရင်ဒါဒီကံကံရဲ့အကျိုးပေါ်မှာအကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတဲ့အပေါ်အကျိုးနဲ့အကြောင်းဆက်ဆက်အကြောင်းနဲ့အကျိုးဆက်ဆက်နေတယ်ဆိုတဲ့အပေါ်မှာယုံမှားခြင်းတန်တရားတွေကိုမိမိတို့ကကျော်လွှားလွန်မြောက်သွားမှာဖြစ်အဲလိုကင်္ဂဝိဒနာဝိတ္တုဖြစ်ပြီး ယုံမတန်တရားတွေကိုကျော်လွှားလွန်မြောက်နိုင်ပြီဆိုတဲ့သူတော်ကောင်းတယောက်ကတဆင့်တက်ပြီသူမိမိရရှိထားတဲ့သိကြည့်ပြီးဖြစ်တဲ့ယုတ်တရားနံတရားအကြောင်းတရားအကျိုးတရားတို့သင်္ခါရတရားတွေဖြစ်တဲ့သူတို့ကြောင့်ဒုသင်္ခါရတရားတွေကဒီလက္ခဏာကြီးသုံးတန်ကိုမိမိတို့ကသင်ပြီးတော့ရှုပွားစဉ်ချင်းသုံးတတ်ကြရမှာဖြစ်တယ်ဒါကိုတော့မက္ကမက္ကညနာတဒနာဝိတ္တုဒီပိုင်းကိုအကျုံးဝင်သွားပြီဒါရဲ့ယုတ်ပရမတ်နံပရမတ်အကြောင်းတရားအကျိုးတရားဆိုတဲ့သင်္ခါရတရားတွေကို မှာလက္ခဏာကြီး၃နဲ့ဒီနည်းဝိပဿနာယူပွားသုံးသပ်ကြရအောင်ဖြစ်အဲလိုယူပွားသုံးသပ်လို့ဓမ္မတနာဉာဏ်ဥရိယပြဉာဏ်အစဉ်တိုင်းတက်သွားလို့တပြည့်ပြည့်နဲ့ဉာဏ်ရှင်တွေကတက်သွားခဲ့မယ်ဆိုရင်ဥရိယပြဉာဏ်အရင်အရင်ပိုင်းလောက်ကနေစပြီးအထက်ပိုင်းဒါအနုလောမဉာဏ်တိုင်အောင်သောငင်္ဂဉာဏ်ဘေယဉာဏ်အာရိနဝဉာဏ်နိဗ္ဗိဒာဉာဏ်မောဇတုကမြတာဉာဏ်ပရိသင်္ဃဉာဏ်သင်္ဃရုပကဉာဏ်ဆိုတဲ့ဒီအနုလောမဉာဏ်တိုင်အောင်သော ဒီဝိအထက်ပိုင်းဝိပဿနာဉာဏ်တွေကိုတော့ဒါမက်ကပရိပဒဉာဏတဒနာဝိတ္တုတိလို့ခေါ်ပြီးတော့ဒုဝိပဿနာဉာဏ်တွေကရင့်ကျက်လို့ဝိပဿနာဉာဏ်တွေကအဆုံးမှာအကြေမဉဏ်ပူဉဏ်စိုက်ခဲ့မယ်ဒီကဲဒါဘုဒ္ဓတော်ကောင်းဉာဏတဒနာဝိတ္တုတိအစဉ်ကိုပါရောက်ပြီအဲ့လိုပြောလို့ရတယ်နိဗ္ဗာန်ကိုကိုယ်တိုင်မျက်မှောက်နမဒိဋ္ဌိဉာဏ်ဉာဏ်ဖြင့်ဒါတွင်ပေါက်သိမြင်ပြီးပစ္စည်းကရဏဖြစ်ပြီးနိဗ္ဗာန်တသစ္စည်းကရဏထားရဟောနိဗ္ဗာန်ကိုမျက်မှောက်ပြုတယ်ဆိုတာ ကိုယ်ပါညာနဲ့ထိုးထွင်းသိပြီလို့အမှပြူတယ်ဆိုတဲ့ဒါဟိုကံငယ်ငယ်ရတို့တကကြီးတွေသင်္ကန်းတောင်းရင်ဒါနိဗ္ဗာန်တတေစီကရဏထာယဟောနိဗ္ဗာန်ကိုမြင်မောက်ပြုအပ်ပါခြင်းအကျိုးငါအဲ့ကြတော့ပညာပုံညာစိုက်ပြီဆိုတဲ့ကညနာတဒနာဝိသုဒ္ဓိအစဉ်ရောက်ရင်တော့အဲ့ဒီမှာနိဗ္ဗာန်ကိုမြင်မောက်ပြုနိုင်မှာဖြစ်တယ်အဲ့လိုပေါ့ဟိုချင်းကိညာနာချင်းကိညာသိချင်းကိညာဖြစ်တဲ့ဒါအမြိုက်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ရေးအတွေ့ဒါအားလုံး သူတော်ကောင်းတိုင်းသူတော်ကောင်းတိုင်းဒီဝိတ္တုဒိခုဏပါကိုအစဉ်တိုင်းကျင့်ရဖြစ်တယ်လို့ပြောလို့ကြနေကြတာဖြစ်။ကောင်းပြီအဲ့တော့ဝိတ္တုဒိခုဏပါတဲ့ကသီလဝိတ္တုဒိဘိုင်းကတော့ဒါတို့တကကြီးတကမကြီးဒီအနေနဲ့ဒါအာဘသီလကိုခါဝဲပစုကဲ့သို့ငဲအောင်စောက်ပြီးသင်သုံးရဖြစ်တယ်လို့အာရှင်ဥပသီလကိုပသီလတွေကိုလည်းမိမိတို့ကအတိုင်းသင်သုံးပြီးနိုင်ခဲ့ရင်ဒါသီလဝိတ္တုဒိဖြစ်ပြီးသီလတရားတွေသင်ကျဲပြီးလို့ပြောလို့ရတယ် အဲ့လိုသီလတရားတွေဆင်ကြပြီးဆိုတော့သူတော်ကောင်းတယောက်ဒီတဆင့်တက်ပြီးတော့မလုပ်ရမလို့ဒါစိတ်တဝိတုဒ္ဓိဖြစ်ရဲ့အတွက်တဆင့်တက်ရမှာဖြစ်အဲ့တော့စိတ်တဝိတုဒ္ဓိဖြစ်ရဲ့အတွက်တဆင့်တက်တဲ့အခါမှာတော့ဦးဇင်းတို့ဒီဝိတုဒ္ဓိသမထကမ္မထံ40ပေါ့သမထကမ္မထံ40ဒါမိမိတို့စက်ညက်တက်တဲ့ကမ္မထံကစပြီးတော့အထုတ်လို့ရပါတယ်ဘယ်ကမ္မထံကိုစပြီးအထုတ်ရမယ်လို့ဘယ်လိုသတ်မှတ်ချက်မရှိဘူးမိမိတင့်တော်တဲ့ကမ္မထံကစပြီးတော့အထုတ်လို့ရတယ်အဲ့လိုအထုတ်တဲ့အပိုင်းမှာတော့ဥမာဦးဇင်းတို့ ဥပဇာရတမာတိရတဲ့ကမ္မထန်တွေရှိတယ်အပနာတမာတိဇန်တမာတိထိရတဲ့ကမ္မထန်တွေရှိတာပေါ့ဒါတွေကိုအထောက်ကြတိုးတော်ခုဦးဇင်းတို့ဒီဇီဒီမှာတော့သူကဒီအောက်ဆုံးမှာပေါ့ဒီဓကမ္မထန်ဒီဓကမ္မထန်ကအာနာပါနကမ္မထန်ရဲ့တို့ကိုတဏ္ဍနဲ့ပြတာဒီတဏ္ဍနဲ့ပြတာကဘယ်ကစစရတယ်လို့ပြောတဲ့သဘောဖြစ်တယ်လို့ဦးဇင်းတို့ဒီဒီမှာသင်ပြီးတယ်ပေါ့သင်ပြီးတာကတော့အာနာပါနကစသင်ပြီးတာရှိတယ်ဓကစသင်ပြီးတာရှိလို့တော့ပြောတာ အကယ်၍ဆိုကြပါစို့တို့တို့ကဒီအပေါ်ကဟိုပတိုင်းဒီနဲ့စအားထုတ်ခြင်းလို့မရဘူးလားဒါလည်းရတာပဲစတဲ့နေရာမှာဒီတက္ကမထန်နေရာအာနာပါနနေရာမှာကတိုင်းနဲ့စသွားတဲ့ပုံကိုယ်ဒီလည်းဒါဦးဇင်းတို့ရှိတာပဲမကြိုပြအောင်ကတိုင်းကစလိုက်တာပဲဉာဏ်သမာဓိတွေရမှာဉာဏ်နဲ့တမထကမ္မထန်တွေကိုသူကအားထုတ်လိုက်တာဒါတွေလည်းရှိတာပါပဲအဲတချို့ဆိုရင်ဒီတက္ကမထန်မှာကိုတက္ကမထန်တက်ကြီးဆိုလို့ရှိရင်ရေပုံရနားလေတာကတက္ကမထန်အကျဉ်းဒီတက်ကြီး၄ပါး ဘောတရား12မျိုးနဲ့လှည့်တဲ့တက္ကမထံဒါနဲ့လည်းဥပ္ပဇာရသမာဓိရအောင်ရှုလို့ရသလိုအကယ်၍တက္ကမထံအကျဉ်းနည်းအနေနဲ့32ကောထာတာကိုတက္ကမထံအကျဉ်းနည်းအနေနဲ့ရှုပွားရင်လည်းဒီမှာလည်းစလို့ရတယ်။ယထာဘောဒါကတော့ဦးဇင်းတို့ဒါအကျဉ်းမြင့်တို့တကကြီးတွေတို့မကြီးနားလည်ထားဖို့ဘယ်ကစမလဲဆိုတော့ဘယ်ကမထံကစစရတယ်ဆိုတာမျိုးလေးကိုဒါနားလည်ခြင်းပြောတာ။ကောင်းပြီအဲ့တော့ကိုဦးဇင်းတို့ကစလာတာဘယ်ကစဆိုတော့ဒီအာနာပါနကမထံကစအာနာပါနကမထံကနေတကယ်စနစ်တကျ ပွားများအထုတ်ရင်ဒါဇန်သမာဓိတွေဒီရနိုင်တယ်အဲ့တော့ဇန်နဲ့ရတာနဲ့ပတ်သက်လို့လည်းဦးဇင်းတို့သရုတ်တဇန်ဒီပေါက်အောင်ဘယ်လိုရှုရမလဲဆိုတာလေးတော့ဒါဒီဟောခွက်ထဲမှာလို့ဦးဇင်းတို့ထည့်ဟောခဲ့တာသို့တော့တကယ်ရှုပြီဆိုရင်တော့ဒါမိမိတို့ကဟိုဆရာသမားနဲ့တော့အထက်ပိုင်းဇန်တွေတက်တော့မယ်ဗရမဇန်ဒုတိယဇန်တတိယဇန်စသည်အချင်းတက်မယ်ဆိုဆရာသမားနဲ့တော့ချင်းကပ်ပြီးတော့ဒါလေ့လာဖို့တော့ဒီလိုပြီးတာပေါ့နော်။ကောင်းပြီအဲ့လိုအာနာပါနနဲ့ခုပေါင်းရောက်တဲ့ပုံက32ခုတတာပဲ အသင့်တက်ပြီးတော့ရှုပွားသုံးတတ်ဖို့အကြီးပေါ့အဲ့တော့32ခုထာတာနဲ့ပတ်သက်လို့ဦးဇင်းတို့ပြီးခဲ့တဲ့အပတ်ကတော့စပြီးတော့ပြောခဲ့အဲ့ဒါလေးကိုပြန်ဆက်ကြရအောင်အဲ့တော့အဲ့ဒီ32ခုထာတာကမ္မထံကိုဦးဇင်းတို့သုတ်တန်တော်တော်များများမှာကာကတာတတိကမ္မထံအနေနဲ့ဟောထားတာရှိအဲ့တော့ဦးဇင်းတို့ထူးသဖြင့်တော့ကာကတာတတိသုတ်တန်ဆိုတဲ့ဒီသုတ်တန်လေးမှာဆိုလို့ရှိရင်ဒါကာယကတာတတိဟောထားတာအဲ့တော့ဦးဇင်းတို့က32ခုထာတာကို ဒီအပိုင်းကိုနည်းနည်းလေးဆက်ပြီးပြောကြရအောင်။တော့ကာကတာသတိပိုင်းလေးကိုနည်းနည်းလေးကာကတာသတိထဲမှာအကျုံးဝင်ပုံလေးကိုတော့ဒါဦးဇင်းတို့ဒီကာကတာသတိတုတ်တာပါတယ်ပေါ့။ဒါကတော့မြစ္စည်းမနိကေဥဒိပနာတာတုတ်ဥဒိပနာတာပေါ့။ဒါမြစ္စည်းမနိကေမှာ၃ညရှိရဲ့နောက်ဆုံးကျန်ဥဒိပနာတာ။အဲဇမနာ130မှာဒါကာကတာသတိတုတ်တယ်။အဲမှာကြည့်ရင်တော့ဒါဦးဇင်းတို့ဒီ32ခုတာတာကာကတာသတိပေါ်တာတွေ့ရလိမ့် အဲ့တော့ဒီနေရာမှာဦးဇင်းတို့ကဗာပြောချင်လို့ဆိုတော့ကာကတာတတိနေနဲ့ဟိုတွေ့ရတဲ့အခါကျတော့အဲကာကတာတတိအကြောင်းလေးစာပြောကြရအောင်ပြီးတော့မှကျန်တဲ့တုတ်တန်လေးကျန်တိုးအဲ့တော့ကာကတာတတိနေနဲ့ဟောတယ်ဆိုရင်ဦးဇင်းတို့ကာကတာတတိကိုဟိုဒီအင်္ဂုတ္တရနိကေပေါ့အမတဝက်ဆိုတာရှိတယ်အဲ့မှာကြတော့ဦးဇင်းတို့ကာကတာတတိကိုဟောထားတာကအင်မတန်မှအာရချိနှက်စရာကောင်းတယ်အဲ့တော့ဘယ်လိုဟောတာလဲဆိုတော့ဦးဇင်းတို့ဒီအမတဝက်မှာ မတရားအမြငိမ့်အဲမရဝတ်မှာဘာဟောတာလဲဆိုတော့အမတံတိပိကဝေနပရိပုံဇံတိယေကာယကတတတေနပရိပုံဇံတိအမတံတိပိကဝေပရိပုံဇံတိယေကာယကတတတေပရိပုံဇံတိဒီလိုဟောဘေကဝေจิตာယံတို့ရေခြင်းသူတို့ဒီငါကတာတတိငါကတာတတိကမထံကိုနာပရိပုံစံဒီမသုံးဆောင်ကြကုန်ဝါဇံတမာတိရတဲ့အထိအာမထုတ်ကြကုန် အေထိုကဲ့သို့သောပုဂ္ဂိုလ်တို့သည်အမတံမတိယသိချင်းကင်းရာအမြိုက်နိဗ္ဗာန်ကိုနပရိပုံစံတိသုံးဆောင်ကြသည်မမီကိုဘေကဝေจิตာယံတို့ရေအချင်းသူတို့သည်ခါကတာတရင်ခါကတာတတိကမထံကိုပရိပုံစံတိပွားများအထုတ်၍သုံးဆောင်ကြလေကုန်၏ဒေတို့မျိုးကောင်းသာမျိုးကောင်းသမီးတို့သည် အမတံသိချင်းကင်းရာအမြတ်တနိဗ္ဗာန်ကိုပရိပုံစံတိသုံးဆောင်ကြသောသူတို့မိကြလေကုန်၏ဟော ဒီမှာကျတော့ဒီကာကတာတတိနဲ့ပတ်သက်လို့အင်မတန်အားရစရာကောင်းဟောတာဘလို့ဟောတာတော့ကာကတာတတိကိုတဲ့ပွားများအားထုတ်ခြင်းမပြုတဲ့ပုဂ္ဂိုလ်ကြီးအဲ့တော့မသုံးဆောင်တဲ့ပုံကိုယ်တွေပေါ့စာလုံးတက်တယ်ပြောကာကတာတတိနာပရိပုံသဏ္ဍိရေချင်းသူတို့ဒီကာကတာတတိကာကတာတတိကမ္မဋ္ဌာန်းကိုနာပရိပုံသဏ္ဍိမသုံးဆောင်ကြကုန်ဟာတက်တဲ့ဘာသာမျိုးအဲ့မသုံးဆောင်တာဘာပြောတာတော့ဆိုတော့ရှေ့ဆရာတော်အများကအနိတ္တရပြီးတဲ့ခါကျန်ဝင်စားခြင်းအပြင်မသုံးဆောင်ကြကုန်ဟော အဲ့တော့ကာကတာတတိဆိုတဲ့ဒီ32ခုထာတာကမ္မထံကိုဉာဏ်ရတဲ့ဒီပွားများအထုတ်လို့ရတယ်လို့ဒီလိုလည်းပြောတာလူမြန်ကြွေမသုံးဆောင်ဘူးဆိုရင်တဲ့ကာကတာတတိကိုဒီနေရာမှာမသုံးဆောင်ဘူးဆိုတာကိုနည်းနည်းလေးနောက်မှထပ်ပြီးတော့ဟိုပြောကြရအောင်ဒါပွားများအထုတ်ခြင်းကိုသုံးဆောင်တယ်လို့ခေါ်တယ်အဲ့တော့ဒီနေရာမှာသုံးဆောင်တယ်ဆိုတဲ့စကားတဲ့ပေါ့ပွားများအထုတ်တယ်လို့နည်းနည်းလေးပြောင်းသုံးကြရအောင်အဲ့တော့ဒီကာကရတတိကမ္မထံကိုပွားများအထုတ်မှုမရှိဘူးသုံးဆောင်ခြင်းမရှိဘူးဆိုတဲ့သူတော်ကောင်းကြီး နိဗ္ဗာန်ကိုသုံးဆောင်မမြည်ဘူးဒါနိဗ္ဗာန်ကိုခံစားရတဲ့နိဗ္ဗာန်ကိုသုံးဆောင်တယ်လို့မမြည်ဘူးဟောနောက်တကယေကာကတတရိံပရိဘုံသတိဘေကဝေจิตယတို့ယေခြင်းသူတို့စီဝါခြင်းမြို့ကောင်းသားမြို့ကောင်းသမီးတို့စီကာကတတရိံကာကတတရိကမ္မထံကိုပရိဘုံသတိသုံးဆောင်ကြလေကုန်၏ကာကတတရိကမ္မထံကိုသုံးဆောင်ကြလေဆိုတာပွားများအထုတ်ကြတယ်ဆိုရင်တဲ့ ေတုမျိုးကောင်းသာမျိုးကောင်းသမီးတို့သည်အမတန်စေခြင်းကင်ရာအမြတ်တိုက်နိဗ္ဗာန်ကိုပရိပုံသန်ဤသုံးဆောင်ကြသည်မိကုန်ဟော32ကထာသာလို့ခေါ်တယ်ဒီကာကထာတတိကမ္မထာလေးကိုပွားများအထုတ်မယ်ဆိုရင်တော့တို့မျိုးကောင်းသားမျိုးကောင်းသမီးတွေဒီတဲ့နိဗ္ဗာန်ကိုသုံးဆောင်နေမိတယ်တဲ့ဟာအဲ့တော့တို့တကကြီးတကမကြီးတွေမိမိတို့ကလည်းနိဗ္ဗာန်ကိုလိုလားတယ်ဆိုရင်ဒီကာကထာတတိကာကထာတတိကမ္မထာကိုလည်းဘုံဘုံမြတ်မြတ်ထားပြီးတော့ပွားများအထုတ်ဖို့လိုဘူးလား လိုပါတယ်ဗျာအေးအဲ့တော့ဒီနေရာမှာပေါ့ဒါဟိုနည်းနည်းလေးထပ်ပြီးပြောကြရအောင်အဲ့တော့ဦးဇင်းတို့ဒီဒါဂရာများမှာမေးထားတာရှိတယ်အခုကာကတာတတိဆိုတာကဒါလောကီဟိုနိဗ္ဗာန်အမတဆိုတာကနိဗ္ဗာန်ဆိုတာကလောကုတ္တရာအဲ့တော့လောကီနဲ့လောကုတ္တရာဘယ်လိုသုံးဆောင်တာတော့ဘယ်လိုပြောလို့ရတယ်ပေါ့ဆိုကြပါစို့ဒီကာကတာတတိကမ္မထံကိုပွားများအထုတ်ခြင်းဒီပလင်နိဗ္ဗာန်ကိုရတယ်လို့ဒီလိုပြောတော့ အာဂရတတိဆိုတာကနိဗ္ဗာန်ဆိုတာက လောကုတ္တရာသာဂရတတိဆိုတာကလောကီအော်လောကီနဲ့လောကုတ္တရာဘလို့ညံ့ဖြစ်တယ်လို့ပြီးတော့ဒီနေရာမှာတဲ့သူကပြောထားတော့ဆိုတော့ဒီကာဂရတတိကမ္မထံကိုသုံးဆောင်ခြင်းအပြင်တရားပြင်ပွားများအားထုတ်ခြင်းအပြင်ဘာဝိတ္တအပေါ့ဒီကာဂရတတိကမ္မထံကိုပွားများအားထုတ်ခြင်းအပြင်သုံးဆောင်ခဲ့သည်ရှိတော့နိဗ္ဗာန်ကိုရောက်စေတတ်တဲ့အကြောင်းဒီကာဂရတတိကမ္မထံကိုပွားများအားထုတ်ခြင်းဖြင့်နိဗ္ဗာန်ကိုရောက်စေနိုင်တယ် အဲ့လိုနိဗ္ဗာန်ကိုရောက်စီနိုင်တဲ့အတွက်ကြောင့်ဒါနိဗ္ဗာန်ကိုသုံးဆောင်တယ်လို့သူတင်စားပြီးတော့ပြောတာအဲ့တော့သူလိုရင်းဉာဏ်ချုပ်တော့ဒီကာကတာတတိကမ္မထန်ဒီဒါဟိုဒီတုတ်တန်ရာတက်ရိုက်ပြောကြမယ်ဆိုရင်တော့ဒါနိဗ္ဗာန်ကိုသုံးဆောင်ခြင်းနဲ့မျိုးကောင်းသားမျိုးကောင်းသမီးတိုင်းတနည်းအားဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းနဲ့မျိုးကောင်းသားမျိုးကောင်းသမီးတိုင်းဒီကာကတာတတိကိုသုံးဆောင်ရမယ်ပွားများအားထုတ်ရမယ်ကာကတာတတိကိုမပွားများမအားထုတ်ခဲ့ရင်တဲ့ဒါနိဗ္ဗာန်ကို ရောက်တယ်နိဗ္ဗာန်ကိုသုံးဆောင်တယ်လို့မဆိုနိုင်ဘူးဒါကတင်စားပြီးတော့ပြောတယ်လို့လည်းဒါသဘောကျအောင်ကဲကောင်းပြီအဲ့တော့ဒီနေရာမှာဗာပြောချင်တာလို့ဆိုတော့အသွင်ဒီကာကတာတတိကမ္မထကိုပွားများအထုခြင်းနဲ့ပေါ့တကယ်နိဗ္ဗာန်ကိုရောက်တဲ့ထုံးတွေရှိသလားလို့မေးတော့ဦးဇင်းတို့ရောက်တဲ့ထုံးတွေလည်းရှိပါအဲ့တော့အဲ့ဒါလေးကိုဆက်ပြီးတော့ပြောကြရအောင်မပြောခင်မှာဦးဇင်းတို့ကဒီနေရာမှာဗာလေးထပ်ပြီးတော့ပြောချင်တော့ဒီ 32ခုထာတာပေါ့နော်ဒီပွားများအထုတ်ပုံလေးကတော့ဦးဇင်းတို့ဒါဟိုသမထအနေနဲ့ပွားများအထုတ်လို့ရတယ်လို့ဝိပဿနာဘက်ကိုကူးဖို့အနေနဲ့လည်းပဲဒါဥတည်ပြီးတော့ပွားများအထုတ်လို့ရတယ်ဆိုတော့ဒါစကားချအနေနဲ့မျိုးတို့ကဒီမှာမှတ်ခဲ့ရကောင်းပြီအဲ့တော့ဦးဇင်းတို့ဆက်ပြီးတော့သွားကြရအောင်သွားတဲ့အခါကျတော့ဒီကာကတာတတိကမ္မထံကိုတကယ်ပွားများအထုတ်ခြင်းဒါဟိုနိဗ္ဗာန်ကိုရတယ်ဆိုရယ်ထုံကြည့်ကြသလားလို့ပြီးတော့ဒါနိဗ္ဗာန်ကိုရတယ်ဆိုကြည့် တော့ဒီနေရာမှာသမထနဲ့ဝိပဿနာလေးကိုတော့နည်းနည်းလေးဒီမှာထပ်ပြီးတော့ပြောခဲ့ကြရအောင်အဲ့တော့ဗာပြောတော့ဆိုတော့ဦးဇင်းတို့ဒီကာကနာတတိနဲ့ပတ်သက်လို့32ကုဋ္ဌတာဟောတဲ့တုတ်တယ်ဆိုတာတော်တော်များများရှိအဲ့ဒါမှဦးဇင်းတို့အထူးသဖြင့်တော့ဒါတကကြီးရေတကမကြီးနဲ့ယင်းကြီးရမာတိပဏတုတ်တာဒါကာကတာတတိလို့ခေါ်တဲ့တနည်းအားဖြင့်ဒီ32ကုဋ္ဌတာသမထကုဋ္ဌတာဦးဇင်းတို့ဟိုပရိကူလာအနေနဲ့ဒီမှာထည့်ပြီးတော့ရရှိအောင်ဟောထားရှိတယ် အော်နောက်တခါဟိုဟတ္တိပရောဂမသုတ်တန်တို့မဟာယောက်လောဝါဒသုတ်တန်တို့ဒါဓာတုပင်ကသုတ်တန်တို့ဒီသုတ်တန်တွေမှာလည်းပဲဒါဟောထားတာရှိနောက်ခုနပြောခဲ့တဲ့ကာကတာတတိသုတ်တန်မှာလည်းဟောထားရှိအဲ့တော့ဒါတခါကြီးရေတခါမကြီးတွေဘုသုတ္တအနေနဲ့ဒါနည်းနည်းလေးနားထောင်ကြရအောင်အဲ့ဒါဘာပြောတာလဲဆိုတော့ဣဒိသမဟာတတိပဋ္ဌာနေပရိကူလဝသိနာဂတိတံဒါမာတတိပရဏတုံမှာတော့ပရိကူလအနေနဲ့ယွန်ရှာဆက်စုပ်ွယ်အနေနဲ့ဒီကမ္မထံကိုဟောထားတယ်နောက်တစ်ခါ အဓိပတောပမ္မမဟာယောလောဝါဒဓာတုဝိပင်ကေတုဓာတုဝတိနာကတိတံဟောဟတိပရောပမမဟာဟတိမဟာဟတိပရောပမသုတ်တံတို့မဟာယောလောဝါဒသုတ်တံတို့ဓာတုဝိပင်ကသုတ်တံတို့ဒီသုတ်တံတွေမှာတော့ဓကမထံတွေဟောဟောစောစောကမာတိပရဏသုတ်မှာဟောတာကဒီ39ခုဏပဲတသပရိယနံပူရဏနံပကာရတအာသုစီနောပစ္စဝကတိအတ္တိအိမသမိင်္ဂာယီ ဧတာလောမနကတန္တာတစောဆိုပြီးဒါကရွှေချဆက်စုပ်ပွဲပရိကူလာအနေနဲ့ဟောတာတဲ့ဒါပေမဲ့အခုဒီဟရိပရောပမမဟာဟရိပရောပမသုတ်တန်တို့မဟာရောလောဝါဒသုတ်တန်တို့ဓာတုဥပင်တို့ကြာမှာကြတော့ဘလို့ဟောတာတော့ဓာတုဥပင်ကသုတ်တန်တို့မှာကြတော့ဘလို့ဟောတာတော့ဆိုတော့ဓကမထန်ဓကမထန်ဆိုဓကမထန်အကျဉ်းကြီးဓကမထန်အကျဉ်းကြီးနေနဲ့ဟောတယ်လို့တို့လည်းသဘောကျ။နောက်ကာကတာတတိကာကတာတတိသုတ်တိပနာယတ္တဟောနတော် ဥပ္ပထပဲဒီအယောင်အပြင်ဟောတာအယောင်အပြင်ဟောတယ်လို့ဘာလို့ပြောရတာတော့ဆိုတော့အဲ့ဒီကာကရတတိတုတ်တာမှာကျတော့သူကအဲ့ဒီဒီကာကရတတိနဲ့ပတ်သက်လို့ဟိုအာနာပါနာကရဏကနေစပြီးတော့တောက်လျှောက်ဘုရားရှင်ကဟောလာတယ်နောက်ဆုံးမှာအဲ့ဒါတွေကိုပေါ်များအားထုတ်လို့ဒီပထမဇန်ဒုတိယဇန်တတိယဇန်ဆိုပြီးတော့ဇန်ဒီရဖို့ဘုရားရှင်ကဟိုအဆုံးသတ်ဟောထားတယ်ဘုရားရှင်ကဟောထားတယ်အဲ့တော့ဘာပြောတာလဲဆိုတော့ကြောင့်မလို့တန်တနာယဇတ္တာရိဇာနာနိဝိပတ္တာနိဆိုအဲ့ဒီ ကာကရတတိတုတ်တံမနောက်ဆုံးမှာဇန်လေးပါးကိုဟုတ်တတော်ကဦးဇင်းတို့မာတိမာတတိပဌာနာတုတ်တံဟုတ်ဟိုမက္ကသစ္စာပိုင်းမှာပေါ့တမ္မာတမာတိဆိုတာဘာတော့ဝေဇီဝကာမိဝေဇာအကုသရိဓမိတာဝုတကံတာဝိဇာရံဝေကသံပိတိတုကံပရမဇာဏဥပဒံမေတ္တာဝိရတိစသည်အပြင်ပရမဇံကိုဘုရားရှင်ကဖော်ကြံစိတ်ပြဟောတယ်ဒုတိယဇံကိုဟောတယ်တတိယဇံကိုဟောတယ်သုတ္တဇံကိုဟောတယ်ဒီတန်လေးပါးကိုတမ္မာတမာတိလို့ခေါ်တယ်ဆိုဟောတယ် အဲ့မှာဒီဇန်လေးပါးကိုခွဲခြားပြီးတော့ဟောတယ်လို့ဒီကာကရတတိတုတ်တံမှာလည်းဇန်လေးပါးကိုခွဲခြားပြီးတော့ဟောတာဟောတာတို့အတွက်ကြောင့်ဒီကာကရတတိတုတ်တံအရာကြည့်မယ်ဆိုတော့ဒါအယောင်ပိုင်းကိုကူးပြီးတော့ဒါဇန်လေးပါးကိုဟောတယ်လို့ပြောတယ်အဲ့တော့အယောင်ပိုင်းကိုကူးပြီးတော့ဇန်လေးပါးကိုဟောတယ်ဆိုတာဘယ်လိုပုံစံမျိုးနဲ့ဟောတာတော့ဆိုတာတော့ဒါဦးဇင်းတို့ဟိုဘက်ကအယောင်ကတိုင်းကတိကိုကူးတဲ့ပဲကြတော့ဒီ32ကုတ်တာတာနဲ့ကူးလို့ရပုံမျိုးတင်တာထက်ပြီးတော့ဟောတော့ဖြစ်တယ်။ကောင်းပြီအဲ့တော့ဒီနေရာမှာအခုပြောခဲ့တာပေါ့မာသတိပဏသုံးပါ ဒါပရိကုလယွန်ရှားဆက်စုပ်ပွဲအနေနဲ့ဟောတယ်မဟာဟတိဗဒောပမသုတ်တံမာရောက်လောဝါဒသုတ်တံဓာတုဝိပင်္ဂသုတ်တံဒီမှာတော့ဓကမထအနေနဲ့ဟောတယ်။ဩနောက်တကကာကရတတိသုတ်တံမှာတော့အယောင်ကမထအနေနဲ့အယောင်အနေနဲ့လဲဒါဟောတယ်လို့ဘလို့ဒါထာဂရာကဖွင့်တယ်ပေါ့။အဲ့တော့ဒီနေရာမှာဘာဓုတုံလို့ပြီးတော့တတ္ထဓာတုဝသိနာဂဟိတံဥပဒနာကမ္မဋ္ဌာနဟောတိ အကယ်၍အဲ့လိုပေါ့ဒီတုတ်တန်နေမှာခုနယွန်ချစတုပ်ပွဲအနေနဲ့ဟောတာတာရှိတယ်ဓကမထအနေနဲ့ဟောတာတာရှိတယ်ပေါ့အဲ့လိုဟောထားတဲ့အခါမှာအဲ့ဓကမထအနေနဲ့ဟောထားရင်တော့ဒါဝိပဿနာဘက်ကိုသင်ဟောထားတာအဲ့တော့ဒီ32ခုထာသပဲเนาะကမထအာယုံကတို့တခါကြီးဒီမှာကြီးပြောင်းသွားတယ်မပြောင်းသွားဘူးမပြောင်းသွားပြီမြင်အဲ့ဒီ32ခုထာသဆိုရယ်ဒီကမထအာယုံကိုဓကမထအနေနဲ့နှလုံးသွင်းစဉ်းကျင်မယ်တနည်းအားဖြင့်ဓကမထအနေနဲ့ဟောပြီဆိုရင်ဒါဝိပဿနာကိုအဝူမူပြီးတော့ သွားတယ်လို့ပြောတယ်။ဟောနောက်တကပရိကုလဝဒေနာဂရိတံသမထသမထာနံပရိကုလဝဒေနာယောဇာစတုဝအနေနဲ့ဟောမယ်ဆိုရင်တော့တဲ့ဒါသမထအနေနဲ့ဟောတာသမထကမ္မထန်နေဟောတာလို့ဒီလိုပြောတယ်။အဲ့တော့ဦးဇင်းတို့ကခုဟောနေတာကဒါကိုကိုကိုပြပြသိချင်းသိသိချင်းလို့ဒါကိုပြောရတာပေါ့။ဘာဖြစ်လို့တုံးဆိုတော့ကိုဦးဇင်းတို့ဒီစိတ်တဝိတုဒ္ဓိဘိုင်းဘယ်ဘိုင်းတော့တို့တကကြီးစိတ်တဝိတုဒ္ဓိဘိုင်းပါဗျာ။စိတ်တဝိတုဒ္ဓိဘိုင်းသမထကမ္မထန်အနေနဲ့ဦးဇင်းတို့ကဟောမှာဖြစ်တယ်။ သမထကမ္မထအနေနဲ့ဟောတဲ့အတွက်ကြောင့်ဒီဘက်မှာတော့ဒီဟာကိုဦးဇင်းတို့ကဒီသမထအနေနဲ့ပေါ့နော်ဒါပရိကူလရွေချာဆက်စုပ်ပွဲအနေနဲ့ဒါမာသတိပရဏတုံမှာလာတဲ့အခန်းကဏ္ဍအတိုင်းကြောင့်ဦးဇင်းတို့ကခုဒီစိတ်တဝိတုဒ္ဓိဘက်မှာဟောတော်မှာဖြစ်သို့တော့ခုနပြောတဲ့ဓာတုမနာတိကာရအနေနဲ့မရဘူးလားဆိုတော့ခုနပြောတဲ့ဝိပဿနာဘိုင်းကိုကုမယ်ဆိုတော့ဒါဓကမထအကျဉ်းဤဓကမထအကျဉ်းဤဒါကြိုက်တဲ့နည်းနဲ့ရှုလို့ရတယ်လို့ဟိုတုန်းကဦးဇင်းတို့ဒါဓကမထကို သုဒ္ဓတုဝါဥဒ္ဒံဘိုင်းနဲ့ယကမထအကျေပိုင်းကိုနည်းနည်းလေးစကားဦးလေးတန်းခဲ့တာရှိအဲ့တော့အဲ့ရောက်လို့ကိုဆိုကြပါတော့ဝိပဿနာကိုသွားတော့မယ်ဆိုတဲ့သူတော်ကောင်းအနေနဲ့တော့ဒါယုတ်တရားကိုသိသိရမှာဖြစ်တယ်အနန္တရားကိုသိသိရမှာဖြစ်တယ်အဲ့မှာယုတ်တရားကိုသိသိခြင်းခုနတက္ကမထအကျဉ်းကြီးတက္ကမထအကျဉ်းကြီးမိမိကြိုက်နေတဲ့တဲ့ဟာဒီနလန်တလန်လန်ကိုရွေးပြီးတော့အထုတ်လို့ရတယ်ဒါတက္ကမထနဲ့ဝိပဿနာကိုသွားမယ်ဘိုင်းအဲ့တော့အဲ့ညမှာဦးဇင်းတို့ဒီ32ခုထာတာကိုကူပေါ်နေတာကပရိကုဏဘိုင်းတော့ဖြစ်တယ် တော့ particular ဘိုင်းနဲ့ကိုတော့ဦးဇင်းတို့ကဒါဥတည်ပြီးတော့ဟောရမှာဖြစ်တယ်သို့တော့ဒီနေရာမှာစောစောကကဟိုအင်္ဂုတ္တရနိကေမှာဟောတဲ့ရေဘိကဝေအမတံနပရိရေဘိကဝေအမတံပရိပုံစံတိတေကာကတာတတိပရိပုံစံတိဆိုတဲ့ဒီအပိုင်းလေးကိုပြောချင်တာဒီဟာလေးကိုအမွန်းတင်ညာတို့တကကြီးတကမကြီးတွေအဲ့တော့အဲ့ဒါလေးနည်းနည်းပြန်စအောင်အဲ့တော့ခုနဒီအင်္ဂုတ္တရနိကေမှာဟောတဲ့ဒီအမတဝက်မှာလာတဲ့အတိုင်း ရေအချင်းသူတို့သည်ကာကရတရင်ကာကရတတိကမထံကိုပြိပုံသဏ္ဍီပွားများအထုတ်၍သုံးဆောင်ကြလေကုန်၏တေထိုကာကရတတိကမထံကိုပွားများအထုတ်၍သုံးဆောင်ကြကုန်သောမျိုးကောင်းသားမျိုးကောင်းသမီးတို့သည်အမတံသေခြင်းကင်းရာမြတ်တဲ့နိဗ္ဗာန်ကိုပြိပုံသဏ္ဍီမြမောက်ပြုသောအပြင်သုံးဆောင်ကြသည်မြည်ကုန်၏ဟောဒီပိုင်းလေးကိုပြန်ပြောခြင်းခဏ အဲ့တော့ပြောချင်တော့ဒီမှာကာကတတတိကိုအားထုတ်ရင်နိဗ္ဗာန်ကိုသုံးဆောင်တယ်ဆိုတဲ့အပိုင်းညာပတ်တယ်လို့တကယ်ထုံးနေရှိခဲ့လားဆိုတော့ဦးဇင်းတို့ဒါရှိခဲ့တယ်ပေါ့ဘမရှိခဲ့တယ်လို့မေးတော့ဦးဇင်းတို့အိုးဝိတုဒ္ဓိမဲ့ဦးဇင်းတို့ဇာမျက်နှာ20ပေါ့ပထမအုပ်ဇာမျက်နှာ20မှာအိန္ဒိယတံဝရပိုင်းကိုဟောတဲ့အပိုင်းရှိတယ်အဲ့အိန္ဒိယတံဝရအပိုင်းမှာဟောတဲ့အပိုင်းမှာဦးဇင်းတို့ဒီစေရိယပပဒအနု စေရိယပပ္ပရတောင်မှာတရင်သုံးတော်မူတယ်မဟာတိတ်တမထေကြီးကထုံးခုရှိခဲ့အဲ့တော့အဲ့မဟာတိတ်တမထေကြီးကဘယ်လိုဖြစ်ခဲ့တော့ဆိုတော့တနေ့မှာပေါ့သူကရေပုံရတော့ဒီမဟာတိတ်တမထေကြီးဒီဒီ32ကုဋ္ဌာတကမ္မထာတွေကိုယုံကြဆက်စုပ်ဝဲနေနဲ့အာထုတ်တယ်အဲ့ထဲမှာမှအယုသူ32ကုဋ္ဌာတကနေဆင်းသက်လာတဲ့အယုသူပေါ့အဋ္ဌိကကမ္မထာပေါ့အဲ့ဒီအဲ့ဒီအဋ္ဌိကကမ္မထာကိုလည်းဒါပွားများအာထုတ်တယ်ယုံကြဆက်စုပ်ဝဲအနေနဲ့အိဇဒမှာဇံပေါက်တဲ့ဒီအာထုတ်ပါအဲ့လိုအာထုတ်ပြီးတဲ့အခါကျတော့ဒီလိုနဲ့သူကဒီကမ္မထာကို ဟိုအခြေခံပြီးတော့ဒါဝိပဿနာတွေကိုလည်းကျင့်ပါများစွာအထောက်ထားတဲ့သူတော်ကောင်းကြီးလို့ပြောပြလို့ရတယ်။ဘာလို့ဒီအဋ္ဌကကမ္မထံကိုအခြေခံပြီးဝိပဿနာတွေကိုကျင့်ပါများစွာတခါတဲ့ဟိုဝိပဿနာဉာဏ်တွေနဲ့ထဲထဲဝင်ဝင်ပွားများအထောက်ထားတယ်လေလို့ပြောနိုင်တယ်လေဆိုတော့နောက်ပိုင်းသူကဇာလန်လေးဆိုရင်တို့တခါကြီးတွေတခါကြီးတွေပေါ်သွားလိမ့် အဲ့တော့ပြောကြည့်ကြရအောင်အဲ့တော့ဒီမာဒိဋ္ဌမထေကြီးဒီစေရိယပပ္ပရတောင်မှာနေတယ်အဲ့စေရိယတောင်မှာနေတယ်ပေါ့စေရိယတောင်မှာနေနေတဲ့တနေ့ကျတော့သုံးငံထွက်လာတယ်သုံးငံထွက်ပြီဆိုတဲ့အခါကျတော့ဒီအနုပူရမျိုးဘက်ကိုသုံးငံကြွကြွလာတဲ့အခါကျတော့ဒါသုံးငံကြွတဲ့ဒီနေရာမှာပေါ့ဒါရန်တော်တွေလည်းအတူယူကြပေါ့သုံးငံကြွပြီဆိုရင်တကားတဲ့မျက်လုံးကဟိုကြည့်တောကြည့်တောင်းကြည့်နေတယ်လို့ကြည့်ပြီးတော့သုံးငံသွားတာမျိုးတော့မဟုတ်ဘူးသုံးငံကြွတယ်ဆိုတကားတဲ့ဒါကိုယ်ကမ္မထန်လေးကိုနှလုံးသွင်းပြီးတော့ဒါသုံးငံကြွနေ အဲ့တော့ဒီနေရာမှာအဲ့ဒါထပ်ပြီးတော့ဦးဇင်းတို့ဟိုးဒီလောကအာနာပါနနဲ့ပတ်သက်လို့ဦးဇင်းတို့ကဟောခဲ့အာနာပါနနဲ့ပတ်သက်လို့ပေါ့ဒီဝင်နေထွက်လေလေးကိုရိယာပုတ်လေးပါလုံးမှတ်ရတယ်ဆိုတော့တခါလေးမှဟိုတချို့ယောဂီတွေကဈေးညံသွားတဲ့အခါမှာကောဒီဝင်လေထွက်လေကမ္မထံကိုမှတ်လို့ရသလားဆိုပြီးကြတယ်အဲ့တော့မိမိကလေ့ကျင့်ရင်တော့မိမိဟိုကျင့်သုံးတဲ့ကမ္မထံဘယ်ကမ္မထံကိုပဲဖြစ်ဖြစ်ဒါမိမိကနှလုံးသွင်းရင်အရိယာပုတ်၄ပါးလုံးမှာအရိယာပုတ်၄ပါးလုံးဆက်အောင်နှလုံးသွင်းလို့ရတယ်အခုဒီမှာပေါ့ ဒီမာဒိတာမထေကြီးဆိုရယ်ဒီကမ္မထာတွေကိုသူကနှလုံးသွင်းနေကြပြီးတော့အခုဒီ32ကောတာတာကမ္မထာအဋ္ဌိကကမ္မထာဆိုတဲ့ဒီလိုကမ္မထာတွေကိုလည်းတွိုင်းလာရင်းနဲ့နှလုံးသွင်းနေတာသွန်ငံကြွရင်းနဲ့ဒီကမ္မထာကိုနှလုံးသွင်းနေပုံရတယ်နှလုံးသွင်းနေတဲ့အတွက်ကြောင့်သူကဒီကမ္မထာကိုအစ္ဆဒအနေနဲ့ပေါများအထောက်ရင်ဦးဇင်းတို့ကဇန်ဆိုင်တယ်အစ္ဆဒအနေနဲ့ပေါများအထောက်ရင်ဇန်ဆိုင်တော့ဒီကမ္မထာကိုပေါများရင်းနဲ့ဒါသူကလာနေတယ်ဘယ်ကိုလာနေရအောင်ဆိုတော့ဒီအနုပူရာမြို့ဘက်ကိုသွန်ငံကြွအောင်လာသွန်ငံကြွလာတာပေါ့ ငငကြွားလာရင်လည်းကမ္မထာလေးကိုနှလုံးသွင်းလာနှလုံးသွင်းရင်အဲ့ဒီမှာတက်တိုက်ဆိုင်ဆိုင်ပဲထိုအနုပါအနုပုဒမျိုးကနေအနုရာဒမျိုးကနေပြီးတော့မျိုးသမီးတယောက်ကဒါလည်းမထေမြတ်ကြီးနဲ့ခီးရင်ဆိုင်ပေါ့ခီးရင်ဆိုင်သူကလည်းလာလာလာကတော့သူကအကြောင်းကတော့ဟိုအိမ်ရှင်အမျိုးသားနဲ့သူကရံပြစ်ပြီးတော့အိမ်မောင်ကဆင်းလာတာအိမ်မောင်ကဆင်းလာတော့လေသူကကောင်းကောင်းတော့မဆင်းဘူးတခါတည်းဟိုအမျိုးသားကိုလည်းနည်းနည်းအရွက်တိုက်ရှင်တဲ့ပုံပါမှာပေါ့ငါနေနဲ့ကွာပဲမဲ့ ကိစ္စမရှိဘူးလေဒီကသုံးတစ်စင်ဘာဖြစ်တော့လူမျိုးဖြစ်တယ်ဆိုလိုပေါ့ဟုတ်ပလားအခုလည်းပဲအဲ့ဒါဒီဒကမအမျိုးသမီးကလည်းသူကအဲ့လိုအဲ့တဘောမျိုးနဲ့တကလည်းအိမ်မောကတော့ဆင်းလာတယ်ဒါပေမဲ့သမယောကြယူးယူးဆင်းလာတာမဟုတ်တကလည်းလောက်အောင်ပအောင်ပြင်းစင်းပြီးတော့မှအိမ်မောကဆင်းလာအိမ်မောကဆင်းလာတယ်ဆင်းလာပေမဲ့ပုံစံကြည့်ရတာဒီနုရာရာမျိုးကနေပြီးတော့ဒီဘက်ကိုအေးဆက်လာတဲ့အခါမှာလမ်းမှာလည်းပဲလူတို့ကတိတ်ပြီးတော့ထူဖို့မရဘူး လူသူထူပုံများတော့သူ့လည်းပဲသူအလှပြင်းလာပြီမဲ့သူဘယ်သူမှကြည့်မဲ့လူကအတိတ်ရှိပုံမရမရတော့ကဲသူကဒီတိုင်းပဲလမ်းလျှောက်လာလိုက်လမ်းလျှောက်လာရင်လမ်းလည်းတစ်ခါတော်တော်လန်းလန်းလည်းလမ်းတွေ့ရောဒီမှာလူသူကင်းတဲ့ထဲမှာမထင်မြင်ကြီးတစ်ပါးပဲသူတွေ့တွေ့တဲ့အခါကျတော့ခုနသူကလည်းလှောင်ပေါင်ပြင်းစင်လာတော့သူ့ကိုကြည့်နေတယ်ဒါပေမဲ့မတင်မြတ်ကလည်းပဲခုနသူ့ကမ္မထာကိုကိုဒီနှလုံးသွင်းပြီးတော့ဒါတော့ဟိုသူ့ရှိတယ်တော့ထင်မှာမဟုတ်အဲ့တော့သူကဘာလို့တော့သူ့ကိုကြည့်နေခြင်းတဲ့အတွက်ကြောင့်တခါတည်းသူကအဲ့မှာအတန်ထွက်ပြီးတော့ရေတယ်ပေါ့ ။တန်ထွက်ပြီးရေလိုက်တဲ့အခါကျတော့ရေလိုက်ပြီးဆိုရင်ဒါသွားကပေါ့။အဲ့တော့မထေမြတ်ကြီးကလည်းရေပုံရကမ္မထံကိုနှလုံးသွင်းလာရင်လည်းပြုံးနဲ့အတန်ကြားလိုက်တော့ဘာတန်ပါလဲဆိုပြီးအတန်ရှိရာကိုလှမ်းပြီးတော့ကြည့်။တန်ရှိရာကိုလှမ်းပြီးတော့တစ်ချက်လေးကြည့်လိုက်တော့ဘာသွားတွေ့တော့ဆိုတော့အဲ့ရေလိုက်တဲ့အတွက်တော့သွားကိုသွားတွေ့။သွားကိုသွားတွေ့တော့အဲ့ဒီမှာအဲ့ဒီဒီသွားကိုပဲရွှေချဆက်စုပ်ပွဲအနေနဲ့ပေါ့ဒီမြင်သွားမြင်လိုက်တဲ့သွားပေါ့ဒီသွားကိုရွှေချဆက်စုပ်ပွဲအနေနဲ့ဒါပွားများအထုတ်ပြီးတော့အဲ့ဒီမှာတော့သူကတခါလေ အဲ့တနေရာမှာရင်ဒါယန္တာဖြစ်သွားတယ်ဆိုပြီးဒီလိုထတ်တူတူပေါ့ယန္တာဖြစ်သွားအဲ့တော့ဒီနေရာမှာဒီလောက်ကလေးဒီယောဇာစတုဝေကမ္မဋ္ဌာန်းကိုအထုတ်ယူနေဟိုယန္တာဖြစ်သလားဒါလိုတော့မေးစရာရှိလာတာအဲ့တော့ဒီညာနဲ့ပတ်သက်လို့တော့ဦးဇင်းတို့ဒီမှာရှုကကလေးကိုဒါဝိပဿနာအကျူပေါ့ဝိပဿနာနောက်ပိုင်းဝိပဿနာပိုင်းရောက်ရင်ဟောမယ်အထက်ကနည်းနည်းအကျူလေးဒီမှာနည်းနည်းအနည်းလေးဟောကြရအောင်ဒီ ဒီမထေကြီးပေါ့ယဟနာဖြစ်သွားတာပေါ့ခုနဆွမ်းခံကြွလာတယ်ဒီအမျိုးသမီးရဲ့သွားကိုမြင်တာကိုဒါကိုယွန်စာဆက်စုပ်ပွဲပေါ့အဋ္ဌကကမ္မဋ္ဌာန်းနေနဲ့ပွားများအထောက်ခြင်းနဲ့ဒါယဟနာဖြစ်သွားတယ်ဆိုတဲ့ထုံရှိတာပေါ့အဲ့တော့ဒီနေရာမှာယဟနာဒါလေးအထုတ်ယုံနဲ့ဖြစ်သလားဆိုတော့သူရှိကဘာတွေဟောခဲ့သလဲဆိုတာကိုတော့ဦးဇင်းကနားလည်ဖို့လိုတယ်အဲ့လိုမှမဟုတ်လို့ရှိရင်ဒီကလေးမှာကမ္မထန်ကတိတ်ပြီးတော့လွယ်သွားတတ်တယ်ပေါ့ကမ္မထန်ကတိတ်ပြီးလွယ်သွားတယ်နိဗ္ဗာန်ကိုရဖို့ကတိတ်မခက်ဘူးလို့ထင်သွားတယ် သူတို့တော့ခက်တယ်လို့ချင်းချောင်းနေတာတော့မဟုတ်ဘူးဒါပေမဲ့ပြောသလောက်တော့မလွယ်ဘူးသူမိမိတို့ကနိဗ္ဗာန်ကိုလိုလားရင်တကယ်ကြင်ကြံကြိုးကိုအားထုတ်ဖို့လည်းလိုတယ်ဆိုတာဒါလေးကိုသိကျင်တာပေါ့သိစီကျင်တာပေါ့ကောင်းပြီအဲ့တော့ဒီမဟာတိတ်တမထေရမြတ်ကြီးအကြောင်းကိုဦးဇင်းတို့ဝိတ္တုရိမေထာဂရကဘယ်ပိုင်းမှာဖွင့်ထားတာတုံးလို့ပြီးတော့အိန္ဒိယတန်ဝရအပိုင်းမှာဖွင့်ထားအိန္ဒိယတန်ဝရအပိုင်းမှာအိန္ဒြေတွေကိုစောင့်ကြည့်တဲ့အပိုင်းနဲ့ပတ်သက်လို့ဒီအဖွင့်မှာဒီမဟာတိတ်တမထေရကြီးရဲ့အကြောင်းကိုထည့်ပြီးတော့ဒါပြောသွား အဲ့တော့ဒီညမှာအဲ့အိန္ဒိယသံဝရဘိုင်းကိုစပြီးတော့ဖွင့်တဲ့အပိုင်းမှာဘာနဲ့စပြီးတော့ဖွင့်တာတော့ဆိုတော့ဒီအိန္ဒိယကိုစောင့်ကြည့်တဲ့အပိုင်းမှာပါရိမောကသံဝရသီလသီလပြီးတဲ့အခါမှာအိန္ဒိယသံဝရသီလဘိုင်းကိုကူးရမယ်ဆိုပြီးဒီလိုအကူလေးမှာဟောတာအဲ့တော့ဒီညမှာဦးဇင်းတို့ကဒီယန္နာဖြစ်တယ်ဆိုခြင်းဒီရုပ်ဒေနာတွေကိုသိရမယ်ရုပ်ပရမတ်နံပရမတ်တွေကိုသိရမယ်အကြောင်းတရားအကျိုးတရားတွေကိုသိရမယ်ပြီးတော့မှတို့ယုံနာဓမ္မသင်္ခါရတွေကိုလက္ခဏာကြီး၃ဌာန်တင်ပြီးဝိပဿနာမှမရှိဘဲနဲ့ ဝိပဿနာဉာဏ်ရှိကအခမ်းမရှိဘဲနဲ့မဉဏ်ပုံဉာဏ်ဆိုတာစာယုံမရှိအဲ့တော့ဝိပဿနာရှုတယ်ဆိုတာကိုဒီနေရာမှာသိကြည့်ခြင်းပဲအဲ့တော့ဒီလေမြတ်ကြီးဒီဒီအယုဒုကမ္မဋ္ဌာန်းလေးကိုဒါလည်းရှုလိုက်ယုံနဲ့ပဲအယုအယုလို့ရှုယုံနဲ့ပဲနိဗ္ဗာန်ဟိုရောက်သွားတာရဟန္တာဖြစ်သွားတာဒီလိုတော့ဦးဇင်းတို့ကဟိုတို့တကကြီးတွေကမှယူအတိမမှားစေခြင်းပေါ့နော်အဲ့တော့သူကဒီကမ္မဋ္ဌာန်းကိုမလုပ်လိုက်တာတော့ဆိုတော့ဒီကမ္မဋ္ဌာန်းကို ဒီသမထအနေနဲ့ပွားများအထုတ်ပြီးတော့မှဒီသမထကို အခြေခံပြီးတော့မှဒါသူကဝိပဿနာကိုဆက်ပြီးတော့တဆင့်တက်ပြီးစူပွားသုံးသပ်သွားတယ်လို့တို့နားလည်ဖို့လိုတယ်ပေါ့ဒါဒီအကြောင်းပဲပြောသလားဆိုတော့ဦးဇင်းတို့ဒီနေရာမှာအိန္ဒိယတန်ခါရပိုင်းဆိုတော့ခုနမျက်စိနာနာလျာကိုစိတ်ဆိုတဲ့ဒီအိန္ဒိယကိုစောင့်စည်းရတဲ့အပိုင်းပေါ့ဘလို့စောင့်စည်းရမှာတုံးဆိုတော့ဦးဇင်းတို့ဆိုကြပါစို့မျက်စိနဲ့အစင်းတစ်ခုကိုမြင်ပြီးဆိုကြစို့အဲ့တော့ဒီနေရာမှာဦးဇင်းတို့သက္ကုဏရူပံဒိဋ္ဌဝတိကာရဏဝတိကာရဏဝတိနာသက္ကုတိ လတ္တဟောဟာရိနာဟောဆိုလိုရင်းကမျက်စိနဲ့တဲ့ရူပါယုံကိုမြင်တယ်လို့ပြောခြင်းဒီဒါတက်ရိုက်ပြောတာမဟုတ်ဘူးတက်ရိုက်ပြောတဲ့စကားမဟုတ်ဘူးဒီဟာလေးတွေကိုတကယ်ကြီးနားပြီးသွားတဲ့အချိန်မှာဒီဝိပဿနာဒီတကယ်ကိုနည်းနည်းနည်းနည်းနဲ့ရုပ်ပရမတ်နံပရမတ်စိုက်အောင်ရှုရတယ်ဆိုတာမျိုးကိုသိသွားစေချင်တာပေါ့အဲ့တော့ဒီညမှာသက္ကုဏရူပံတိတ်တော်ဒါမျက်စိဖြင့်ရူပါယုံကိုမြင်တယ် ဒီလိုဟောတဲ့အပိုင်းမှာတဲ့ဒါဘောဟာရအနေနဲ့တနည်းအားဖြင့်ကာရကာရဏဝတိနာအကြောင်းအပြင်တင်စားပြီးတော့ပြောလိုက်တာ။နောက်သူကထပ်ပြောတယ်ဟိုရှင်းစရာတွေကတော့မေးကြတယ်တဲ့သက္ကုဏရူပံပတ်သက္ကုဏသက္ကုရူပံနပတ္တိသက္ကုရူပံနပတ္တိအစိတ်တကတ္တာအစိတ်အစိတ်တကတ္တာဘာဖြစ်လို့လဲစိတ်မရှိတဲ့အတွက်ကြောင့်ဒီမျက်စိဒီရူပယုံကိုမမြင်နိုင်ဘူးတဲ့ဆိုလိုရင်းကဒုဒကကြီးဒကမကြီးတွေဦးဇင်းတို့ အစင်းတစ်ခုကိုမြင်ပြီဆိုရင်ငါမျက်စိနဲ့မြင်တယ်လို့မပြောကြဘူးပြောပါငါမျက်စိနဲ့မြင်ခဲ့တာငါမျက်စိနဲ့မြင်ခဲ့တယ်ဆိုမဲ့တကယ်တမ်းဒီမျက်စိမှာစိတ်ရှိသလားဆိုတော့စိတ်မရှိစိတ်မရှိတဲ့အတွက်ကြောင့်သူဒီအစင်းကိုမသိနိုင်ဘူးဒါကြောင့်မလို့လည်းပဲသူ့ကိုမြင်တယ်လို့ပြောလို့မရအောင်နောက်ပတ်တတိမြင်တာမဟုတ်ဘူးဘာဖြစ်လို့မျက်စိနဲ့အစင်းကိုမြင်တာမဟုတ်ဘူးဘာဖြစ်လို့တော့စိတ်မရှိဟောနောက်တစ်ခုစိတ်တဏပတ္တိအစကုကတ္တာဟောစိတ်ကလည်းပဲရူပါယုံကိုမမြင်နိုင်မြန်ဘူးလေစိတ်ကလည်းပဲရူပါယုံကိုမမြင်နိုင်ဘာဖြစ်လို့လဲသူ့မှာ ဒီစက္ခုမရှိတဲ့အတွက်ကြောင့်မမြင်နိုင်ဘူးဟုတ်ပြီစက္ခုအကြည်ချက်မရှိတဲ့အတွက်ကြောင့်မမြင်နိုင်ဘူးဟောဒါဆိုရင်ဗာမိနာတော့ဒွာရာရမဏတံကတနာပနာစက္ခုပတ္တာဒါဝိထုကိနစိတ်ဒီနာပတ္တိဟောအဲ့ဒါမပြောတာတော့ဆိုတော့ဒွာရာရမဏသင်္ကတ္တိနဒွာရာရမဏသင်္ကတ္တိဒွာရနဲ့အာယုံနဲ့တိုက်ဆိုင်ဒါဦးဇင်းတို့ဒုဒကာကြီးတွေကမိုက်တဲ့ရင်းနှီးတဲ့စကားပဲ ဒွါရနဲ့အာယုံဝိတုနဲ့အာယုံလို့ပဲပြောပြောအတူတူပဲဒွါရနဲ့အာယုံလို့ပဲပြောပြောဒီမှာဒွါရဆိုတော့လေဦးဇင်းတို့ဒွါရဆိုတဲ့စကားလေးကိုခြံပြောမယ်ဒွါရနဲ့အာယုံနဲ့တိုက်ရိုက်ခတ်လိုက်တဲ့အတွက်ကြောင့်စက္ခုဒီပတာရလို့ခေါ်တဲ့ဝိတုပေါ့မိယာဝိတုကိုမိတွဲပြီးတော့ဖြစ်သွားတဲ့ဒီစိတ်အမြင်တာတဲ့အဲ့တော့ဆိုလိုရင်းပြောနေတာကပြန်ပြီးဒီနေရာလေးမှာရှင်းအောင်ပြောရင်ဒီစက္ခုဒွါရရှိတယ်အဲ့စက္ခုဒွါရမှာစက္ခုပတာရဆိုတဲ့အချီတက်ဆိုတဲ့ဒီဝိတုလေးကိုပြီးပြီးတော့မြင့်တိစိတ်ကလေးကဖြစ်တာအဲ့တော့သို့တော်ဦးဇင်းတို့ကမြင့်တိစိတ်ကနေပြီးတော့ ဟာငါမြင်လိုက်တာရူပယုံကိုမြင်တာငါမြင်ကြီးစိတ်လေးနဲ့မြင်တယ်လို့ဦးဇင်းတို့ပြောကြလားပြောရုံမရှိဘူးငါမျက်စိနဲ့မြင်တယ်လို့ပဲပြောတာတကယ်တော့မျက်စိကမြင်တာလားဆိုတော့မျက်စိကမြင်တာတော့မဟုတ်ဘူးဒါပေမဲ့ဒါအကြောင်းနဲ့အညီကိုတင်စားပြီးတော့ပြောလိုက်တာတဲ့ဥမာဦးဇင်းတို့ထပ်ပြီးတော့ဘာဥမာပေးထားတော့ဆိုတော့ဦးဇင်းတို့ဟိုလေးပြစ်သမားလို့ပေါ့လေးပြစ်တဲ့ကမှာဥမာအရာဝတ္ထုတစ်ခုကိုပြည့်တယ်ဆိုငါလေးနဲ့ပြစ်လိုက်တယ်လို့ပဲပြောတယ်ငါမြားနဲ့ပြစ်လိုက်တယ်လို့ပြောလားမပြောပါဘူးဗျာမပြောဒါပေမဲ့တကယ်ပြစ်လိုက်တာကဘာနဲ့ပြစ်လိုက်တာလဲလေးနဲ့လွတ်ပြစ်လိုက်တာဟုတ်သလား ဟုတ်ပါဘူးဗျာလေးကမိမိလက်ထဲမှာကြိုင်ခဲ့တာပဲဒီလေးနဲ့ဒီလေးကိုင်းနဲ့ဆိုလဲဒီလေးကိုင်းပေါ့လေးကိုင်းမှာတက်ပြီးမြားနဲ့ပြစ်လိုက်တာပဲဒါပေမဲ့ငါမြားနဲ့ပြစ်တယ်ဆိုတာတဲ့ငါလေးနဲ့ပြစ်လိုက်တယ်ဒါလေးနဲ့ဖောက်ထွင်းလိုက်တယ်ရာဟုတုတခုကိုလေးနဲ့ဖောက်ထွင်းလိုက်တယ်ဒီလိုပဲသုံးတာတကယ်ဖောက်ထွင်းသွားတာကမြားကဖောက်ထွင်းသွားမြားကဖောက်ထွင်းသွားတာအဲ့လိုပဲဒီနေရာမှာလည်းပဲမျက်စိနဲ့မြင်တယ်လို့ပြောပြီးမယ်တကယ်တော့မျက်စိနဲ့မြင်တာတော့မဟုတ်ဘူးမျက်စိဒီအစိတ်တကအစိတ်တကတ္တာစိတ်မရှိတဲ့အတွက်ကြောင့်မမြင်နိုင်ဘူးမသိနိုင် ဒါပေမဲ့အဲ့မျက်စိဆိုတဲ့အကြည်တက်ကလေးကိုမှီတွဲဖြစ်သွားတယ်ဒီစက္ကုဝိညာဉ်စိတ်ကလေးရှိတယ်အဲ့စက္ကုဝိညာဉ်စိတ်ကလေးကမြင်တာဒီစက္ကုဝိညာဉ်စိတ်ကလေးကလည်းမျက်စိအကြည်မရှိတဲ့ပုံကမှာစက္ကုဝိညာဉ်စိတ်ဖြစ်နိုင်တယ်စွန့်ရင်မရှိဘူးအဲ့တော့ဒါလေးတွေကိုစနစ်တကျဒီဘက်မှာဟောထားတယ်ဟောထားပြီးတော့နောက်ကဘာပြီးတော့သူ့မှာထပ်ပြီးတော့ဟောထားပြန်လုံးဆိုတော့နာနိမိတ်တခါကြီးအဋ္ဌိပုရိသနိမိတ်တံဝါသုဘနိမိတ်တံဝါစသည်အပြင်ဒီကိလေသာ ဝိတုဘူတံကိလေသာကိုဖြစ်စေတတ်တဲ့အကြောင်းနမိတ်တွေပေါ့ကိလေသာကိုဖြစ်စေတတ်တဲ့အကြောင်းနမိတ်တွေဖြစ်တဲ့ယောက်ျားပဲမိန်းမပဲဆိုတော့ဒီလိုနမိတ်တွေကိုလည်းယောက်ျားပဲမိန်းမပဲအာတင့်တယ်တယ်စသည်အပြင်ဒီလိုနမိတ်တွေကိုလည်းမယူဘူးမယူဘဲနဲ့ဗါတဲ့တော့ဒိဋ္ဌမတ္တမေဝတန်ထာတိမြင်တဲ့နေရာမှာပဲမြင်မြင်တဲ့အတိုင်းပဲဒါလိုပြောတယ်အဲ့မြင်မြင်တဲ့အတိုင်းဆိုတာခုနပြောတဲ့မြင်နိုင်ရဆိုရင်ငါမြင်တာလည်းမဟုတ်သလိုသူလိုဆိုတဲ့ဒီကိလေသာဖြစ်စီရာပေါ့အမျိုးသားပဲအမျိုးသမီးပဲဩနောက်တက အာတင့်နေတာပဲလှပတာပဲဆိုတော့ဒီလိုနမိတ်တွေကိုလည်းမယူဘူးလို့ပြောခြင်းကဥမာဆိုကြပါစို့အစင်းဆိုတဲ့ဟာလေးပဲယူလိုက်တယ်အမျိုးသားမျိုးသမီးမယူဘူးရူပါယုံဆိုတဲ့အစင်းဟောမိမိတန်တန်မှာဒီစက်ကိုကြီးကိုလာရိုက်ခဲ့တဲ့အတွက်ကြောင့်ဒါအကြည်ဓာတ်ဟောဒီအကြည်ဓာတ်ကိုမိတွဲပြီးဖြစ်သွားတဲ့မြင်သိစိတ်ဒီတိုင်းပဲထားလိုက်ခြင်းကိုဒါမြင်မြင်နဲ့လို့ပြောတာမြင်နေမြင်နေမြင်နေနဲ့ဘာမြင်မြင်မြင်နေမြင်နေနဲ့လုံနေရုံနဲ့ဒါဝိပဿနာတော့မမြည်သေးဘူး အဲ့လိုပေါ့ပရမတ္ထဆိုင်အောင်ရူပယုံဆိုတဲ့တစ်ဖက်ကအာယုံကိုလည်းကိုကသိရမယ်မိမိအေဇဒမှာရှိတဲ့စကုပ္ပဒါရဆိုတဲ့ပရမတ္ထဓမ္မကိုလည်းမိမိကသိရမယ်ဒါရူပခန္ဓာဘက်ကဒါယုံနဲ့နှစ်ပါးနဲ့ပြောရင်ဒါယုံတရားပေါ့ဥမာခန္ဓာ၅ပါးနဲ့ပြောရင်ဒါရူပခန္ဓာပိုင်းဟောနောက်တစ်ခါဒီဘက်ကဟိုနာကမဏနာဘက်ကကြည့်လို့ရှိရင်ဒီစကုအကြည့်လေးကိုမိတွဲဖြစ်လိုက်တဲ့မြင်သိသိရှိတယ်ဒါကနန္တရား အကယ်၍ခန္ဓာ၅ပါးနဲ့ပြောဆိုထိုမြင်သိစိတ်ဒီဝိညာဉ်နဲ့ခန္ဓာဖြစ်ပြီးဉာဏ်နဲ့သူနဲ့ရှင်လို့ရှင်မဲ့စေတသိက်ထဲမှာဝေဒနာဒီဝေဒနာခန္ဓာတင်ညာဒီတင်ညာခန္ဓာဝေဒနာတင်ညာမှာကျွင်းတဲ့ဉာဏ်နဲ့စေတသိက်၅လုံးဒီတင်ခါတဲ့ခန္ဓာပေါ့ဒီလိုမျိုးဦးဇင်းတို့ကဒီပရမတ်ထိဒါမြင်သွားမယ်လို့ဒီစာပေကဒါပြောနေတာပေါ့စာပေကဒါဒီဟာလေးကိုဒါအသေးချာချပြတယ်အဲ့တော့အဲ့ဒါဒီဒါအဲ့လိုပေါ့နိမိတ်နာနိမိတ်တဲ့ခါကြီးဒါယောက်ျားမိန်းမဆိုတဲ့ဒီလိုနိမိတ်တွေကိုလည်းမယူနောက်နောက်တက နာနုပြင်တနက်ဂါယီနာနုပြင်တနက်ဂါယီဆိုတာဘာဘာပြောတာလဲဆိုတော့ခုနပြောတယ်အာလက်ချေအမူအရာပေါ့ဒီလိုဟိုဟာပြုံးနေရေးတယ်စသည်အပြင်ဒီလိုနမိတ်တွေကိုလည်းဘာမှမယူတော့ဘူးမယူတော့ဘဲနဲ့သူကအင်းဒီကိုစောင့်သီးတယ်ဆိုတာခုနမြင်မြင်ကမြမတ္တအာဒိဋ္ဌမတ္တမေဝတန္တာတိဒိဋ္ဌမတ္တမေဝဒိဋ္ဌမတ္တယေဝတန္တာတိမြင်မြင်ကမြမတ္တဆိုတာမြင်နေမြင်နေမြင်နေမြင်နေဒီလိုပြောတာမဟုတ်ဘူးမြင်တဲ့အခါမှာဖြစ်သွားတဲ့ရုပ် နာဒါတွေကိုကိုယ်ကွယ်ပြပြသိသိပြီးတော့မှတို့ယုံနာဓမ္မသင်္ခါရတွေကိုလက္ခဏာဤသုံးဏတင်သွားခြင်းကိုဒါပြောတယ်လို့ဒီလိုလဲသဘောကျအဲ့တော့ဒီအပိုင်းကိုဖွင့်လာပြီးကမှခုနမဟာတိတ်တမထေကြီးရဲ့အကြောင်းကိုဒီထာဂရကဆက်ပြီးတော့ပို့ကားအဒါလင်းကိုဦးဇင်းတို့ကစာပင်ကိုဒီလိုရှစ်ပြီးရှစ်နောက်ဆက်ဆက်ပြီးတော့ကြည့်လိုက်မယ်ဆိုခဲ့ရင်တော့ဒီမဟာတိတ်တမထေကြီးဒီရှစ်ခုနပြောခဲ့သလိုပေါ့ခုနစကားလေးခြံခဲ့တာမဟာတိတ်တမထေကြီးဒီ 32ကောထာသားတို့အယုစုကမ္မထံတို့ကိုချိန်မှန်များစွာသူကအားထုတ်နေတယ်ဒီကမ္မထံကိုအခြေပြုပြီးတော့သူ့ကိုဝိပဿနာရဲ့အခြေခံအနေနဲ့ထားပြီးဆိုကြပါစို့ပထမဇန်ရအောင်အားထုတ်လိုက်ပြီဆိုအဲပထမဇန်စိုက်သွားတော့မှဒီပထမဇန်နတရားဓမ္မထပထမဇန်နတရားတွေကိုလက္ခဏာရေးသုံးတန်တည်ပြီးဝိပဿနာရှုတယ်ဆိုတော့ဒီလိုလုပ်ငန်းမျိုးကိုဒီမထေကြီးကချိန်မှန်များစွာအားထုတ်နေတယ်လို့ဦးဇင်းတို့ကဒါဟိုစာပေတွေကိုရှင်းတာထောက်ဆပြီးတော့ဒီလိုနားလေသဘောပေါက်ရအောင် ဒါတော့တရားပေါ်များအထုတ်နေတဲ့ပုံကိုတထိုင်ထဲမှာတည်းခုရဟန္တာဖြစ်တော့မှမထင်မြတ်ကြီးကသူเจ้าမှသူအိတ်လိုက်စားလိုက်နေတော့နေပါမလားမနေပါဘူးဗျာအမြဲတမ်းဒါဒီလိုဝိပဿနာတရားတွေကိုသူကပေါ်များအထုတ်နေတာအခုမှကောက်ပြီးတော့ထပြီးတော့အမျိုးသမီးရေတံကြလို့သွားမြင်မိကမှာအယုစုအယုစုနဲ့ရှုတော့ဒကာကြီးတွေဒကာမကြီးတွေရဟန္တာဖြစ်ဖို့ရဟန္တာဖြစ်နိုင်မှာမလားဖြစ်နိုင်တယ်အဲ့လိုမျိုးတော့ထားလက်ထားရမယ်နော်အဲ့တော့ဒီမထေမြတ်ကြီးဖြစ်တာကိုတချို့ကဒါပါပြောတာကိုဆိုသူစင်းတို့ဒီ တချို့ခန်းကနာလေးတွေမှာပေါ့ဒီလိုပေါ့တိုင်ထဲမှာပဲဒီလိုဖြစ်သွားတယ်ခင်ဗျာဒါတွေကခုမှကြတော့မဖြစ်နိုင်တော့တာလားဒီလိုလေးတွေဥစဉ်လို့မိကွန်းလေးတွေရှိတဲ့အတွက်ကြောင့်ဒါကိုကိုယ်ကပြပြထည့်တော့အဲ့တော့ဒီမထေမြတ်ကြီးဒီဒီလိုမျိုးလမ်းကြောင်းကသူကဒါသူ့ရဲ့သွားရိုးသွားရင်လမ်းကြောင်းကြီးဖြစ်နေပြီသွားရိုးသွားစဉ်လမ်းကြောင်းကြီးလမ်းဖုံနေပြီဒါဘလောက်ဘလောက်အကျင်ရေအတွက်ဘလောက်ဆိုတာကိုဒါပြောလို့မရတော့အောင်ဒီလမ်းကသွားနေသို့တော့ခုနလိုပေါ့တပ်ပါရအိန္ဒြေတွေမညီမြသေးဘူးတပ်ပါရကလည်းမတင်နေတဲ့အခါကျတော့ရန်တာမဖြစ်မဖြစ်သေးတာပဲရှိတယ် ဒီလိုဝိပဿနာတရားတွေကိုတွင်တွင်ကြွကြဲနဲ့တကယ်ယုတ်ပရမတ်နံပရမတ်စရောဒါအကြောင်းတရားအကျိုးတရားကိုသိအောင်ပြီးတော့တို့ယုတ်ပရမတ်နဲ့တကွာအကြောင်းတရားအကျိုးတရားလို့ခေါ်တဲ့သင်္ခါရတရားတွေကိုလက္ခဏာကြီးသုံးတန်တင်ပြီးတော့ယူပွားလာတာကတော့သူ့ကေသွားယုလမ်းစဉ်ကြီးပဲအဲ့လိုနဲ့သူကဒါတောက်ချောက်ပွားများနေတဲ့မထေမြတ်ကြီးကအခုဆင်းလာပြီတောင်ဝါဆင်းလာတော့ဒီအမျိုးသမီးကိုမြင်လိုက်တဲ့အခါမှာသူကိုယ်တိုင်ကလည်းဒီကမ္မထံကိုနှလုံးသွင်းပွားများနေတယ်အစ္ဆဒမှာဘာလို့အစ္ဆဒမှာပွားများနေတယ်လို့ပြောလို့ရလဲဆိုတော့ဦးဇင်းတို့ဒီ ဟိုဇန်ဆိုင်တဲ့အပိုင်းကြတော့ဒီ32ခုတ္တတာတွေကိုရှုလို့ရှိရင်ဣဇဒကိုရှုမှဇန်ဆိုင်တယ်ဗိဒ္ဓကိုရှုရင်ဥပ္ပစာရအထိပဲဆိုင်တယ်ပေါ့ဥပ္ပစာရတမာတိအထိပဲရတယ်ဇန်တမာတိတော့မဆိုင်ဘူးပေါ့ကဲထားအဲ့လိုဣဇဒဗိဒ္ဓကိုသူကဟိုရှုနေတဲ့သူတော်ကောင်းကြီးဖြစ်တော့ကိုလက်တာမိမိဣဇဒကိုပဲဖြစ်ဖြစ်ဗိဒ္ဓကိုပဲဖြစ်ဖြစ်တစ်ခုခုကိုသူနှလုံးသွင်းပြီးတော့လာမယ်ဒီပုံရတော့ဦးဇင်းတို့တပါးတည်းဆိုတော့ကိုဣဇဒအဲကုဋ္ဌာတာတွေကိုနှလုံးသွင်းပြီးတော့ယောဇုကမ္မထာဆိုတော့ယောဇုကမ္မထာကိုနှလုံးသွင်းပြီးတော့ဒီမထေရမြတ်ကြီးကသင်လာပုံရတယ် စင်နာဘုံရောက်လို့ကိုလမ်းမှာမျိုးသမီးနဲ့တွေ့တဲ့အခါမှာဒီရေတံကိုကြားလို့ကြည့်လိုက်တဲ့အခါဒီသွားကိုမြင်သွားတယ်ဗေဒဒီမှာလည်းထပြီးတော့တခါလဲဒီအယိုးစုကိုဒီအသွားကိုမြင်လိုက်တာနဲ့ဒါအယိုးနမိတ်ကိုရသွားအဲ့ဒါလည်းတခါကြီးဒီကမကြီးဒါအလေးကျင်ကြီးတခုထပ်ပြောခြင်းတယ်ဦးဇင်းတို့တို့တခါကြီးဒီကမကြီးလည်းအခုပဲဘလို့ပေါ့တုံးနဲ့တူစကားပြောတဲ့အခါမှာဒါလေးဦးဇင်းတို့မြင်နေကြတယ်ဒါပေမဲ့အားထုတ်ထားတဲ့သူတော်ကောင်းတယောက်ဖြစ်ခဲ့ရင်မြန်မြန်ဆန်ဆန်ဒီအာယုံတွေဒီကမ္မထန်အာယုံဘက်ကို မ္မထံဘက်ကိုပြောင်းသွားလိမ့်အကယ်၍ဦးဇင်းတို့အားထုတ်ထားတဲ့သူတော်ကောင်းမဟုတ်ခဲ့ရင်တော့မြင်သမျှဒီဒါကာမဂုဏ်အာယုန်နေနဲ့ပဲဟိုဒါမိမိတို့တန်တန်မှာဖြစ်နေတာပဲသို့တော်မိမိတို့ကဒီကမ္မထံတွေကိုအားထုတ်ဖူးထားတယ်ဆိုရင်တော့အဲ့ဒီအာယုံမြင်သမျှအာယုံကကိုယ့်အတွက်ကမ္မထအာယုံဖြစ်မှာဒါကြောင့်မလို့ဦးဇင်းတို့အာယုံကိုပြောင်းလို့မရအာယုံကအာယုံပဲကိုယ့်ကမိမိရဲ့ဒီယောနိတော်မနတိကာရကကမ္မထဘက်ကိုလှည့်ပြီးပြောင်းနိုင်ရင်ဒါကမ္မထအာယုံဖြစ်သွားမှာပဲအဲဒါလေးကိုလည်းဒီမှာတတိတစ်ချက်ချက်သွားအောင်ကောင်းပြီ အဲ့တော့ဒီလိုပုံစံနဲ့ဒါမထေမြတ်ကြီးတီရှုခဲ့လို့မထေမြတ်ကြီးတီနောက်ဆုံးမှာဒါယန္နာဖြစ်သွားတယ်ဆိုတဲ့ထုံးဒါကြောင့်မလို့ဦးဇင်းတို့ဒီကာကတတတိကမ္မထန်ဒီဒါနိဗ္ဗာန်ကာကတတတိကမ္မထန်ကိုပွားများအထုတ်ခြင်းအပြင်သုံးဆောင်တဲ့သူတော်ကောင်းတွေဒီနိဗ္ဗာန်မတရားအမြတ်တဲ့နိဗ္ဗာန်ကိုသုံးဆောင်တယ်မျက်မှောက်ပြုခြင်းအပြင်သုံးဆောင်တယ်ဘလို့ဆိုနိုင်တယ်ဒါတို့တကကြီးဒီကမကြီးတွေအတွက်ဒါအားရစရာပဲဒါကြောင့်မလို့ဒီကမ္မထန်တွေကိုလည်းမိမိတို့ဘက်ကဒါပွားများအထုတ်ဖို့လိုတယ်လို့ဒါလို့ ဘောကျရတယ်။ကောင်းပြီဒါက32ခုဒါသကနေပြီးတော့ဒီ32ခုဒါသကမ္မထာနေကကတတတိကမ္မထာနေကနေပြီးတော့ဒါဦးဇင်းတို့ဝိပဿနာဘိုင်းကိုကူးမယ်ဆိုဒီလိုမျိုးကူးရတယ်လို့ပြောတာ။ကောင်းပြီအဲ့တော့ကိုဦးဇင်းတို့ကသွားနေတာကသမထာလမ်းပေါ့စိတ်တဝိသုဒ္ဓိဘိုင်းလေးကိုသွားနေတာဖြစ်တော့သမထာဘိုင်းလေးကိုပြန်ပြောမယ်ပေါ့။အဲ့တော့သမထာဘိုင်းကိုပြောတဲ့အခါမှာတော့ဒီသမထကမ္မထာအနေနဲ့အားထုတ်မယ်ဆိုရင်တော့ဦးဇင်းတို့စပြီးတော့အားထုတ်လို့လည်းရတယ် အဲ့တော့ဒီနေရာမှာ32ခုထာတာကမ္မထန်ဒီအာနာပါနနဲ့သုဒ္ဓဇံပေါက်မှသုဒ္ဓဇံရမှအာထောရမှာလားဆိုတဲ့အခါကျတော့အဲ့လိုတော့မဟုတ်ဘူးအဲ့လိုတော့မဟုတ်ဘူးဒီဇံကိုမရသေးရင်လည်းပဲ32ခုထာတာတွေကိုစပြီးတော့အာထုတ်လို့ရတယ်သို့တော့အကယ်၍အာနာပါနတို့လိုကမ္မထမ်းမျိုးကိုဇံရအောင် သုဒ္ဓဇံတိရပြီးတဲ့သူတော်ကောင်းတဲ့တော့သူကပို့ပြီးတော့လွယ်ကူတယ်လို့ဒီလိုပြောတာပေါ့အဲ့တော့ငါတို့ဒီအာနာပါနသုဒ္ဓဇံကိုမရသေးဘူးအာနာပါနနဲ့မအောင်မြင်သေးတဲ့အတွက်ကြောင့် သုံးတဲ့နှုတ်ကတာတာကိုမရှိရတော့ဘူးလားလို့ဒီလိုတော့ဒါဟိုမတွေးရဘူးပေါ့နော်ဒါမိမိတို့ရှုလို့ရတယ်သို့တော်ဦးဇင်းတို့ကကိုကအနာပါနာလမ်းကသွားတဲ့အတွက်ကြောင့်ဒါလေးကိုဆက်ပြောကြရအောင်အဲ့တော့အနာပါနာနဲ့ဟိုတနေ့ကပြောသလိုပေါ့သုဒ္ဓဇံလောက်ဒီပေါက်ပြီဆိုတဲ့သူတော်ကောင်းဒီဘာလို့ရမလို့ဆိုတော့ထိုအာနာပါနာကိုသုဒ္ဓဇံရောက်အောင်အာထုတ်ပါသုဒ္ဓဇံရောက်ပြီဆိုရင်ဇံမထဇံမထပြီးတော့မှဒီကုဋ္ဌသာတွေကိုစပြီးတော့ရှုရတယ်အတော့က စံမင်းမွေးခြင်းခြေသက်လက်သက်သွားအရေးဆို၅ခုဒီကစပြီးရှုရတယ်ရှုတဲ့အခါတော့မိမိအစ္စဒကို ရှုတယ်မိမိအစ္စဒကိုရှုပြီးရင်ဗိဒာကိုဒါပြောင်းရှုရတယ်ဒါ၅ခုစီ၅ခုစီကုန်အောင်ပေါ့အစ္စဒမှာအကုန်လုံး32ပါးလုံးရှုရှုပြီးရင်ဒါဗိဒာကိုပြောင်းဒီပုံစံနဲ့ရှုရရှုတဲ့အခါကျတော့အဲ့ဒီ32ခုဓာတ်ကိုရှုတဲ့အပိုင်းမှာဦးဇင်းတို့ဒီယောက်ျားမိန်းမဆိုတဲ့ပုဂ္ဂိုလ်တ attva တွေကြောက်အောင်ရှုရတဲ့အပိုင်းရှိတယ် အဲ့လိုပြောင်းလို့ရှုရတယ်ကွာ32ကွာတာအစူဝေးတိုင်းနဲ့ယွန်ရာဖြစ်နေဦးစင်တို့မြင်အောင်ရှုမယ်ရှုခဲ့ရင်အဲ့မှာကြတော့နှစ်မျိုးရှိတယ်ဟိုတနေ့ကဒါဟိုမိကုံးလေးတစ်ခုနဲ့လည်းဦးစင်တို့ဆက်ဆက်လို့နည်းနည်းလေးပြောချင်တယ်ပေါ့အဲ့ဒါဘာလဲဆိုတော့ဓကမထန်ကိုရှုပြီးသားပုံကအာနာပါနတို့ကိုရှုတယ်အခုလိုကွဋ္ဌတာတွေကိုပြန်ရှုတဲ့အခါမှာယုတ်ကလအမုံလေးကြီးပဲတွေ့တတ်တယ်တွေ့တဲ့အတွက်ကြောင့်အခက်အခဲမဖြစ်ဘူးလားဆိုတဲ့မိကုံးလေးတစ်ခုပေါ့ဒီဟာနဲ့ပတ်သက်လို့တော့ဦးစင်တို့ဒါကတော့ယောဂီကဆရာသမားနဲ့ ဟိုတတိချာချာချင်းကပ်ပြီးတော့အခြေအနေကိုတင်ပြပြီးတော့ဦးဇင်းတို့သွားဖို့လို့အဲ့တော့အကယ်၍မြန်ပေါ့လေအကယ်၍မြန်ကိုဆိုကြပါစို့ဒီဓကမထဓာတိလေးပါကမ္မထကိုရှုလို့ယုတ်ကလအမုံတွေမြင်နေတဲ့သူတော်ကောင်းတယောက်ကအခုလိုဒီကုဋ္ဌာသတွေတခုချင်းပေါ့ဇံမင်းမွေးချင်းခြေသက်လက်သက်သွားအရေးဆိုတခုချင်းတခုချင်းရှုရင်သူကတိတ်ကြကြတင်မခံဘူးကြကြတင်မခံမနဲ့ဒီဇံမင်းဆိုတဲ့ဇံမင်းကြီးမကြခင်မှာပဲအမုံတွေပဲတွေ့သွားတယ်ဇံမင်းသွားသွားကြည့်လိုက်လို့ရှိရင်မကြခင်မှာပဲအမုံတွေတွေ့သွားတယ်ဒီလိုဖြစ်တယ် အဲ့လိုဆိုရင်ဘာလို့ရတော့ဆိုတော့ခတ်တွက်တွက်သွားရတယ်တဲ့ဘယ်လိုသွားရတော့ခက်တက်တက်သွားပါတယ်ခင်ဗျာ။ညမှာအကြာကြီးစိုက်ရှုနေတာမျိုးမဟုတ်ဘူး။အဲ့တော့ဇံမင်မွေးကြီးခြေသက်လက်သက်သွားရေးအသားကျော်ရိုးရိုးလေး6ကက်ကြောက်ကက်စသည်အပြင်ဒီလိုလေးခက်တက်တက်ကိုဟုတ်ကျင်ငယ်ရအောင်သွား။အဲ့တော့ကျင်ငယ်ရအောင်သွားရင်အကုန်လုံးတကိုယ်လုံးကိုချိုးပြီးတော့ကုဋ္ဌာတာအနေနဲ့ပဲမြင်တော့တယ်။အဲ့တော့အဲ့ဒီမှာသူကဒီကုဋ္ဌာကုဋ္ဌာတာဆိုတဲ့ဒီအပိုင်းကိုဥတည်ရမယ်။ပုံသဏ္ဍာန်နိမ့်မိတ်နဲ့ပေါ့သူ့နေရာဌာနဇံမင်ဆိုဇံမင်တည်ရှိတဲ့နေရာခေါင်းမှာ အမွင်းကြီးဆိုမွင်းကြီးရှိတဲ့နေရာသွားဆိုသွားရှိတဲ့နေရာသူ့နေရာနဲ့သူ့အတိုင်းကိုကိုယ်ခတ်သွတ်သွတ်လိုက်ရှူပါသူ့နေရာတိုင်းခတ်သွတ်သွတ်လိုက်ရှူလို့ရှိရင်ခုနယုတ်ကလတ်တွေကြီးပဲကြံတော့တယ်ယုတ်ကလတ်တွေပဲအမုံလေးပဲမြင်ရတယ်ဆိုတဲ့ပြဿနာကိုအဲကြော်လွှားနိုင်တဲ့နီးပဲဒါကတော့နီးတစ်ခုပေါ့ဒါကြောင့်မလို့အဲ့လိုမျိုးဟိုတချို့သူတော်ကောင်းတွေမှာရှိတယ်အတိတ်ကလည်းပါရမီတွေရှိတဲ့ခါကျတော့ဓကမထနဲ့အာထုတ်မှုတွေဆိုယုတ်ကလတ်တွေကြီးပဲတွေ့ပြန်တွေ့နေတဲ့ပုံကဒီ32ခုတာတာကိုရှုကျင်ဆိုခုနပြောတဲ့ပုံစံတိုင်းရှုရတယ်ခတ်သွတ်သွတ်ကလေးဆံမင်းကနေကျင်ငယ်ကျင်ငယ်ကနေဆံခတ်သွတ်သွတ်သွား ခက်သက်သွားရင်နောက်ပိုင်းညာဘာဖြစ်လာမလို့ဆိုတော့ခုလိုဦးဇင်းတို့ပေါ့ရီးနေရင်တစ်ခုချင်းယွရင်စံမင်းငွေကြီးခြေသက်လက်သက်သွားအရေး32ခုဆို32ခုယွတ်နေရတယ်စိတ်တွေကပဲယွတ်တယ်ထားအောင်တော့ဒါအချိန်ကြာတယ်ဟိုကကျတော့သူကအဲ့လိုမဟုတ်တော့တခါတည်းနဲ့သူကမြင်သွားတာဦးဇင်းတို့ဘာဥမာပေးထားတော့ဆိုသူကြပါစို့ပန်းမွင့်နေပေါ့ပန်းတွေကိုတီးထားတဲ့အခါမှာအယောင်ခုန32မျိုးရှိတဲ့ပန်းကုန်းကြီးဆိုကြတော့အယောင်32မျိုးရှိတဲ့ပန်းပွင့်တွေကိုတီးကုန်းထားတယ်ပန်းကုန်းကြီးတစ်ခုအဲ့ပန်းကုန်းကြီးတစ်ခုကိုဖြတ်ကလေးနဲ့ ဟိုရှေ့မှာဒီ32ခုလုံးကိုပိတ်ကြည့်လိုက်လို့ရှိရင်အဲ့အယောင်32မျိုးလုံးတို့တကကြီးတို့မမမြင်အောင်လားမြင်ရပါတယ်အဲ့မှာအဖြူပဲအဝါပဲအနီပဲလို့လိုက်ရည်နေရင်တော့ချက်ချင်းကြီးဒီ32မျိုးပြည့်အောင်မရည်နိုင်ဘူးရည်သားမှနေနေသေးတယ်ဒါပေမဲ့ကြည့်လိုက်လို့ရှိရင်တော့အယောင်32မျိုးလုံးတိုင်းတို့မမြင်အောင်လားမြင်ရအဲ့သဘောပဲအဲ့ကိုဒီခန္ဓာကိုယ်ကနေချုံပြီးတော့ကိုအစ္ဆဒဆိုလို့ရှိရင်တကလည်းချုံပြီးတော့ကြည့်လိုက်ချုံပြီးကြည့်လိုက်လို့ရှိရင်ဦးဇင်းတို့ဘာဖြစ်မလဲဆိုတော့ ဒီ32ကောထာသာပဲတခါလေမြင်တော့လေခြေတဲ့ကောင်းကားတွေအကုန်ပြောက်ပြီး32ကောထာသာဒီအစုဝေးကြီးပဲမြင်တယ်အဲ့မှာတို့တကကြီးတွေကမကြီးတွေအကယ်၍မြတ်ဥမာစားမယ်တောက်မယ်ပေါ့စားမယ်တောက်မယ်ဆိုတဲ့ဒီအစားအစာတွေကဘာဖြစ်သွားတော့ဒီကုဋ္ဌနာတွေကြားတဲ့ကိုပဲရောက်သွားတာပဲငါပဲငါစားလိုက်တယ်ငါငါဝမ်းပိုက်တယ်ရောက်သွားတယ်ဆိုတာမျိုးမရှိတော့အတခါလေစားလိုက်တယ်ဆိုစားလိုက်တဲ့ဟာဒီကုဋ္ဌတာကြားတဲ့ကိုတခါလေကြာသွားတာပဲเนาะဇာဟာရအနေနဲ့လည်းပဲစသည်အပြင်အဲ့လောက်ထိမြင်အောင်စဉ်းစားရတယ်အဲ့ဒါဆိုလို့ရှိရင်တော့ဒါ 32ကုဋ္ဌတာကိုဒါယွန်ရှားစက်စုပ်ကွယ်အနေနဲ့ရှုတဲ့အပိုင်းအဲ့လိုရှုလို့ခုန32ကုဋ္ဌတာလုံးကိုမြင်ပြီဆိုရင်ဘာလို့ရတော့ဆိုတော့ခုနဟိုအစ္ဆဒကိုပေါ့အစ္ဆဒမှာဆိုရင်ဇန်ဆိုင်တယ်ယွန်ရှားဆက်စုပ်ကွယ်အနေနဲ့ခုနမာတိပရဏတုံမှာပရိကုလယွန်ရှားဆက်စုပ်ကွယ်အနေနဲ့ဟောထားတော့သူကဒါသမထပိုင်းကိုဟောတဲ့အတွက်ကြောင့်ဇန်ဆိုင်တယ်ဇန်ဆိုင်တဲ့အတွက်ကြောင့်ခုဆိုကြပါစို့ကိုအစ္ဆဒကိုရှုနေတဲ့သူတော်ကောင်းဒီတခါတည်းအစ္ဆဒကိုတလုံးစီတလုံးစီဇန်မင်းအဲ့ဇန်မင်းကိုကြည့်ပြီးအဲ့ပထမတော့ခုနပြောတာကခက်သက်သက်ရှူရတာကုဋ္ဌာသားတွေကိုတခါတည်းထင်ရှားအောင်လို့ ရပြီဆိုလို့ခုနလိုပေါ့မကွဲတော့ဘူးယုတ်ကလအမှုန်တွေပြည့်နေမမြင်တော့ကုဋ္ဌတာတကူချင်းတကူချင်းကိုလည်းရှင်းသွားပြီချုံကြည့်လိုက်တော့ကြီးကိုအိဇ္ဇတာကိုချုံကြည့်လိုက်တယ်ရပြီရပြီဆိုတဲ့သူတော်ကခုနနီးစပ်ရာပုဂ္ဂိုလ်တယောက်ကိုစပြီးတော့ဒီ32ကုဋ္ဌတာကိုစရှုရှုရင်လည်းပဲခုနအိဇ္ဇတာကိုရှုထားရတော့ကြောင့်ဗိဒ္ဓတိတ်တော်မခက်ဘူးခက်ရင်အိဇ္ဇတာရှုလိုက်ဗိဒ္ဓရှုလိုက်အိဇ္ဇတာရှုလိုက်ဗိဒ္ဓရှုလိုက်ဒီလိုလေးတွဲရှုတွဲရှုလိုက်လို့ရှိရင်ဘာဖြစ်လာမလို့ဗိဒ္ဓလည်းတပြေးပြေးနဲ့အတိညာကတန်ရှင်းလာတယ်တန်ရှင်းလာလို့ရှိရင်ခုန တဖြည်းဖြည်းဧရိယာချက်ပေါ့ဟိုတနေ့ကပြောခဲ့သလိုနေရာကနေရာကနေစချက်တယောက်ကနေနှစ်ယောက်နှစ်ယောက်ကနေဆယ်ယောက်စသည်အပြင်ဧရိယာချက်လိုက်ပြီးနောက်ပိုင်းကျတော့ခုမိမိအားထုတ်ထားတဲ့ဒီဇန်သမာဓိရှိတယ်ပျောက်သွားရင်တော့သမာဓိကိုပြန်ထူထောင်ရဒါကဇန်ဇန်ပိုင်းနဲ့ခြေခံပြောတဲ့အတွက်ကြောင့်ဦးဇင်းတို့အာနာပါနာကအခြေခံပြောနေတာပေါ့ဒီပိုင်းလေးကတော့အဲ့တော့ဒီအာနာပါနာနဲ့သမာဓိကိုပြန်ပြီးစတရတန်ရအောင်သမာဓိလေးထူထောင်လာအကယ်၍ပြန်ဓကမထန်ကနေသွားထားတဲ့သူတော်ကောင်းဖြစ်ရင်လည်းထို့တူပဲဓာတိဟိုဓာတိလေးပါးကိုအားထုတ်တဲ့သူတော်ကောင်းဒီဒီ ရုပ်ကလပ်တွေမမြင်ခင်မှာဥပ္ပဆရာတမာတိအခိုက်ကိုစောက်ရောက်တယ်အဲ့မှာလင်းအောင်ကြီးကြီးရှိတယ်အဲ့နေရာနေကူးမယ်ဆိုလေပဲအဲ့တမာတိကိုအဲ့ထိပြန်ပြီးတော့ထူထောင်ရတယ်ကိုအနာပါနာမှာသွားမဲ့ပုံကိုဆိုလေအနာပါနာနဲ့အောင်မြင်ပေါက်မြောက်ထားရင်ဒါသရတ္တန်ဒီတမာတိပြန်ထူထောင်ထူထောင်ပြီးမှတခါပြန်ကြည့်အစ္စတကြီးဗိဒ္ဓကြီးဒီလိုကြည့်ရင်လင်းအောင်ကြီးအောက်မှာတွေ့တိသမျှအားလုံးကတခါလေအဲကုဋ္ဌတာအစူဝေးပဲတွေ့တော့တယ်ယောက်ျားမိန်းမခြေလေကောင်းကအကုန်ပြောက်ပြောက်ပြီးကုဋ္ဌတာအစူဝေးပဲတွေ့ပြီဆိုတော့ဒါကလည်းဧရိယာကိုပုံလိုက်ချက်ချက်လို့ရှိရင်ဒါကလည်းမိမိဉာဏ်ရှိရင်ရှိသလောက်ပေါ့ဧရိယာအကျေကြီးကိုမြင်ရတယ် အဲ့မှာတွေ့ထိသမျှအဲ့ဒါဟိုယောက်ျားမိန်းမအဲတရိစ္ဆာန်ပဲဆိုတာဘာမှမရှိတော့ဘဲနဲ့ကုဋ္ဌာသအစုဝေးကြီးပဲရှိတော့အေဇတာလည်းကုဋ္ဌာသအစုဝေးဗိဒ္ဓလည်းကုဋ္ဌာသအစုဝေးအဲ့လိုရှိပြီဆိုတဲ့သူတော်ကောင်းဘာထက်လောရတော့ဘာထက်လောအောင်လို့ဆိုတော့ကိုအေဇတာပေါ့အဲ့လောက်ရသွားပြီရှုရပြီဆိုကိုအေဇတာကိုတခါတည်းဥမာဆံမင်းဆံမင်းကိုကြည့်ပြီးအဲ့မှာယွန်ကြာဆက်စုပ်ဝယ်နေတဲ့ပရိကူလာပရိကူလာပါဠိလိုမြန်မာလိုဆိုလဲယွန်စရာယွန်စရာယွန်စရာနဲ့ဘယ်လိုရှုရလဲအဲ့ယွန်စရာနဲ့ရှုလို့ရှိရင်သူတဖြည်းဖြည်းနဲ့သူကနမိတ်ထင်လာတယ် အဲနမိတ်တင်တာသူ့ပုံသဏ္ဍာန်ပေါ့တပင်ဆိုလဲတပင်သွားဆိုလဲသွားပေါ့စသည်အပြင်သူ့ပုံသဏ္ဍာန်တိုင်းနဲ့သူ့နေရာနဲ့သူထင်းလာလို့ရှိရင်ဒါအုတ်ကနေမိအဲ့ကနေတပြေးပြေးနဲ့သာအဲ့ပုံသဏ္ဍာန်တွေကနေယွန်းစရာအဖြစ်ကိုကြောင်းသွားပြီဆိုရင်တော့ဒါပရိပါကနိမိတ်ကိုရောက်ပြီပရိပါကနိမိတ်ကိုရောက်ရင်တော့သူ့ကိုဆက်ပြီးတော့ပွားများအားထုတ်ရင်ဒါဇန်ဆိုင်တယ်ပေါ့အဲ့လိုဇန်ဆိုင်တဲ့အစဉ်ရောက်သွားပြီအဲ့လိုဇန်ဆိုင်ပြီဆိုတဲ့သူတော်ကောင်းဒီဒါကုဋ္ဌာသာတစ်ခုနဲ့ဇန်ဆိုင်တာပေါ့ကုဋ္ဌာသာတစ်ခုနဲ့ဇန်ဆိုင်ရင်ဘာလို့ရတော့နောက်ကုဋ္ဌာသာတစ်ခုကိုပြောင်းရှု အနောက်ကုဋ္ဌတာတစ်ခုကိုပြောင်းရှုဇန်ဆိုင်နောက်ကုဋ္ဌတာတစ်ခုကိုပြောင်းရှုဇန်ဆိုင်ဒီလိုနဲ့သွားလိုက်လို့ရှိရင်ဒီကလေး32ကုဋ္ဌတာဆိုတော့ဘာဖြစ်မလို့ဆိုတော့ပထမဇန်32မျိုးရဘယ်နှမျိုးရ32မျိုးပါဗျာ32မျိုးရဒါကြောင့်မလို့ဦးဇင်းတို့ဝိသုဒ္ဓိမမိုင်းမှာအမ်မန္လကမထေကြီးအကြောင်းကိုပြောထားတယ်မန္လကမန္လကမထေကြီးကသူကဒီမထေတပါးပေါ့အဘယမထေကိုသူကလက်ကိုကိုင်းပြီးတော့ပြောတယ်တဲ့ဘာပြောတုံဆိုတော့အရှင် အကယ်၍မြတ်ဒီကုဋ္ဌာတာတွေကိုတဲ့မနေ့ကကုဋ္ဌာတာတခုညကကုဋ္ဌာတာတခုဒီလိုရှုမယ်ဆိုရင်ဇံရအောင်ပေါ့ပထမဇံစိုက်တဲ့ဒီရှုမယ်ဆိုရင်တပတ်ကကြော်ရင်တဲ့တပတ်ပြည့်ရေဆိုလိုရင်းက32ကုဋ္ဌာတာကိုတပတ်ကဆိုတော့ဦးဇင်းတော်15ရက်ရှိအဲ့တော့မနေ့ကကုဋ္ဌာတာတခုညကကုဋ္ဌာတာတခုဒီလိုရှုမယ်ဆိုရင်တဲ့အဲ့ဒါဟို15ရက်ဆိုတော့16ရက်လောက်ဆိုလို့ရှိရင်ပေါ့တပတ်ကကြော်ကြော်ဆိုရင်ဒါတစ်ခါဆက်တယ်ပေါ့ ဇန်ဆိုင်နောက်တခါအကယ်၍အဲ့လိုမဟုတ်ဘူးတဲ့တနေ့ဟိုမှာကုဋ္ဌတာတစ်ခုကိုပဲရှုမယ်ဇန်ဆိုင်အောင်ပထမဇန်ကိုဘဝကြီးဖြစ်အောင်ဝင်စားနေမယ်ပေါ့ဥမာဇံမင်းဆိုဇံမင်းကိုပဲတနေ့ကုန်သူဇံမင်းကိုရင်ချဆက်စုပ်ပေါ်တင်ရရှုပြီးဇန်ဆိုင်အောင်ပထမဇန်ဝင်စားပြီးတနေ့ကုန်သူဆိုအဲအဲ့လိုပြောတာအဲ့လိုနေမယ်ဆိုရင်တော့တလကြော်ကြော်လောက်ဆိုလို့ရှိရင်တော့တဲ့ဒါတစ်ပတ်ဆက်ပြီးတဲ့တစ်ပတ်ပြည့်ပြီးတဲ့ဒီလိုပြောတယ်အဲ့တော့ဒီထုံးလေးတွေကဘာစာပေကဘာကိုချပြခဲ့တာလို့ပြီးတော့ရှေ့ရှေ့သူတော်ကောင်းကြီးတွေဒီဒီကုဋ္ဌာနာကမ္မထန်တွေကိုလည်းပဲ ဇန်ဆိုင်တဲ့အထိယွန်ချာဆက်စုပ်ပွဲအနေနဲ့ခုနမာတိပတနာတုံမှာဟောခွဲအတိုင်းပေါ့ဇန်ဆိုင်တဲ့အထိဘုရောကောင်းကြီးတွေကရှုခဲ့တယ်ရှုခဲ့တဲ့အခါမှာလည်းဘလို့ရှုခဲ့တော့ပြီးတော့တကယ်ကိုစိတ်ရှည်လက်ရှည်နဲ့တခါလေကုဋ္ဌာသတစ်ခုကိုတရက်တရက်တရက်နဲ့ဇန်ဆိုင်အောင်ရှုလိုက်တာဒီ32ကုဋ္ဌာသဒီဘလောက်ကြာသွားလဲဆိုတော့တလကျော်ကျော်ကြာသွားတယ်ခိုင်းရည်ဒီမိုက်ကြီးဘလောက်ကြာသွားတလလောက်ကြာပါတယ်ဗျာတလကျော်ကျော်ကြာသွားတယ်32ရက်လောက်ကြာသွားတယ်အဲ့တော့ဦးဇင်းတို့ဒါလေးတွေကလည်းဘာကြောင့်ထည့်ပြောတော့ဆိုတော့တခါတလေရှိတယ် ဦးဇင်းတို့ဒီယောဂီတွေတခါလေးမဟုတ်ဘူးပေါ့တော်တော်များများကြုံရတယ်တခါလည်းသမဏပိုင်းလေးကိုတင်ပေးလိုက်တယ်အာလမာနနဲ့တခါလည်းသမသမารီလေးတွေအောင်မြင်အောင်ပေါင်းမြောက်အောင်ဒါတင်ပေးလိုက်လို့ရပြီဆိုရင်ကုဋ္ဌာသာသွားမှဆိုသူတို့ကနောက်ကကြားမြန်းလိုက်နေလားအောင်မြင်ရဟုတ်ပလားတခါလည်းကုဋ္ဌာသာကိုနှစ်ရက်လောက်နဲ့ပြတ်ရှုံရှုခြင်း32ကုဋ္ဌာသာဟုတ်ပလားတချို့ကတရက်ထဲတောင်ရှုလိုက်သေးတယ်ဆိုလို့ရင်ရှေ့ကမထေမြတ်ကြီးတွေမှာအတူယူစရာကကုဋ္ဌာသာတစ်ခုကိုဘယ်လောက်ဘယ်လောက်ရှုလဲဆိုတော့တရက်ရှုအာဇန်ဆိုင်တဲ့ဒီတရက်ရှု အဲတကံလုံးနည်းနည်းမြန်ရင်ဒါဟိုတရက်ကိုနှစ်ကုဋ္ဌာတာရှုလိုရှုတယ်လို့ဒါပြောချင်တာပေါ့ဒါရှေ့မထေမြတ်ကြီးတွေဒါမန္တကမထေကြီးကဒါအဘယမထေကိုဒါလက်ကိုကမ်းပြီးတော့ကိုပြောတာလေအရှင်အာကုဋ္ဌာတာတစ်ခုကိုဒါမနေ့တစ်ခုညတစ်ခုရှုမယ်ဆိုရင်15ရက်ကြောရင်တစ်ပတ်ခါကြောရင်ဒါတစ်ဆက်ဆက်တည်းအဲကြွေတနေ့ကမှတစ်ခုပဲရှုမယ်ဆိုရင်တစ်လကြာရင်တစ်ဆက်ဆက်တည်းဒီလိုပြောသွားတာဒါတွေကဇာထဲမှာအကြောင်းမှန်တဲ့ပြောခဲ့တာမဟုတ်ဘူးရှေ့ သူတော်ကောင်းကြီးတွေကဒီလိုအားထုတ်ခဲ့တယ်လို့ဒီလိုပြောတာဒါကြောင့်မလို့တို့တကကြီးဒီကမကြီးယနေ့မျက်မှောက်ခေတ်ကဒီရှုခွက်တွေကိုနမတ်တွေမရှုကျင်ကြအောင်နမတ်တွေရှုပြန်တော့လေခုနလိုပေါ့ဒါလည်းတက်တုတ်ရိုက်ပြီးတော့နောက်ကကြားလိုက်တယ်လို့လိုက်ပြီးတော့ခတ်တုတ်တုတ်နဲ့ခတ်မြန်မြန်ရှုကြတယ်ဒါခေတ်ကကွာတဲ့ပုံပေါ့ခေတ်ကကွာတဲ့ခါကျဘာဖြစ်လာတော့အတိညာဏ်တွေကလည်းကွာလာတာပဲဒါကိုတို့တကကြီးဒီကမကြီးကမျက်ခြေမပြတ်ဖို့လိုတယ်ပေါ့ကောင်းပြီအဲ့တော့ဒီလိုမျိုးနဲ့ဒါမိမိတို့ကရှုမယ်ဆိုရင်ဒါ32ခုဓာတာကမ္မထံတစ်ခုတည်းနဲ့ပဲတခါလေ ဟလားဟိုတစ်လလောက်မိမိတို့ရှုလို့ရတစ်လလောက်ရှုလို့ရကောင်းပြီအဲ့လိုဒါကတော့အာနာပါနကမ္မဋ္ဌာန်းကိုပေါင်းမြောက်အောင်မြင်ပေါင်းမြောက်တဲ့ပုံကိုယ်တွေတော့ဒီ32ခုထာတာကမ္မဋ္ဌာန်းကဒါအရန်ကြီးမခက်ခဲတော့ပဲနဲ့မိမိတို့ရှုရတာလွယ်တယ်ကောင်းပြီအဲ့တော့ဒီအပိုင်းကိုရောက်လာပြီဆိုရင်ဦးဇင်းတို့နောက်တစ်ခုဘာထပ်ပြီးတော့တူသွားရမလို့ဆိုတော့ဒီလိုကုဋ္ဌနာတွေကိုစနစ်တကျရှုနိုင်ပြီဆိုတဲ့အပိုင်းမှာတဲ့သူတော်ကောင်းတယောက်မှာရွေးချယ်စရာလမ်း၃မျိုးရှိတယ်လမ်းဘယ်နှမျိုးရှိတော့ လမ်း၃မျိုးရှိပါတယ်ဗျာလမ်း၃မျိုးရှိသွားပြီအဲ့ဒါဘာလဲဆိုတော့ဝဏတော်အယောင်အပြင်လည်းရှုလို့ရတယ်နောက်တစ်ခါဟိုဦးဇင်းတို့ပရိကူလာတော်ယွန်ရှာဆက်စုပ်ပွဲအနေနဲ့လည်းရှုလို့ရတယ်နောက်ကတုံညတော်တုံညအပြင်လည်းရှုလို့ရပြီဒီလမ်း၃သွယ်ကိုတော့မိမိကကြိုက်တဲ့လမ်းကိုသူတော်ကောင်းတယောက်အနေနဲ့ရွေးချယ်ပိုင်ခွင့်ရှိတယ်လို့ဒီလိုသဘောကျရအဲ့တော့ဒီနေရာမှာဒီဟို၃မျိုးပေါ့နော် ဒီသုံးမျိုးတဲ့ကနေပြီးတော့ဦးဇင်းတို့ဒီမှာသင်ပေးလေရှိတဲ့အကြောင်းအရာတွေကိုထပ်ပြီးတော့ဒါပြောကြရအောင်အဲ့တော့ဒီမှာခုနပြောတဲ့ကုဋ္ဌာသတွေကိုဒီလိုအပေါ်အပါဝဆိုတာပေါ့ဒါတနေ့တကြရှုပြီးပြီဆိုတဲ့သူတော်ကောင်းက32ကုဋ္ဌာသကိုလည်းရှုလို့ရပြီဆိုတော့ခုနလမ်း30ထဲမှာအဲ့တော့ဒီပရိကူလာအပြင်ကူးမယ်ဆိုရင်တော့အခုပြောခဲ့တဲ့ပေါ့ဒီကုဋ္ဌာသတစ်ခုတစ်ခုကိုယွန်တရားယွန်တရားယွန်တရားနဲ့ရှုမယ်ဆိုရင်ကိုအိဇဒမှာဇန်ဆိုင်မယ်ဒါဇန်သမารီဘိုင်းကိုကူးတာပေါ့ဇန်သမารီဘိုင်းကိုကူးတယ်ယောချဆက်စုပ်ပေါ်နဲ့ရှုတယ် အဲယွန်ညာဆက်စုပ်ပွဲနဲ့ရှင်ခုနတံဝေကညံနေအားကောင်းလာမင်းအဲ32ခုတတအစူဝေးကြီးပဲတွေ့မယ်ဆိုရင်မိမိအစ္စဒမှာဒွေတာမမောတဲ့တဏှာတရားကိုအကောင်းဆုံးပယ်ရှားနိုင်မယ်ဗိဒပေါ်မှာဒွေတာမမောတဲ့တဏှာတရားကိုလည်းဒါအကောင်းဆုံးပယ်ရှားနိုင်တဲ့သဘောရှိဒါယွန်ညာဆက်စုပ်ပွဲနဲ့ရှိတယ်အဲ့ရမဟုတ်ဘဲနဲ့ဘာဖြစ်တော့ဘောဏတော်အယောင်အပြင်နဲ့ရှိလို့ရပြန်အယောင်အပြင်ရှိမယ်ဆိုရင်တော့ဘယ်ကိုရောက်သွားလဲလို့မေးတော့ကတိုင်းကိုရောက်သွားတယ်ဘယ်ကိုရောက်သွားတော့ကတိုင်းကိုရောက်သွားပါတယ်ခင်ဗျာကတိုင်းကိုရောက်သွားဥစဉ်တော့အဲ့တော့ ကတိုင်းကဦးဇင်းတို့ကတိုင်း10ပါးရှိအဲကတိုင်း10ပါးထဲမှာအယောင်ကတိုင်းက4ပါးရှိတယ်အဲတော့ဟိုပထဝီကတိုင်းအာဘောကတိုင်းဒေသောကတိုင်းဝါယောကတိုင်းဆိုပြီးတော့ဒါကတိုင်း၄မျိုးနောက်ပြီးတဲ့အခါကျတော့အယောင်တွေကနီလပိတလောဟိတဩဒါဒနီလကတိုင်းပိတကတိုင်းပိတကတိုင်းလောဟိတကတိုင်းဩဒါဒကတိုင်းဆိုပြီးတော့အယောင်ကတိုင်းက၄မျိုးရှိဩနောက်တစ်ခါဟိုဘက်ကတော့ခုနအာလောကကတိုင်းနဲ့အာဂတကတိုင်းဆိုပြီးတော့၄မျိုးပေါင်းတော့ဒါ ဟို10မျိုးပေါ့အဲ့ကတိုင်း10မျိုးထဲမှာ အခုဒီကုဋ္ဌာန်တတွေကိုစနစ်တကျရှုတတ်တဲ့သူတော်ကောင်းသည်တဲ့အဲ့အယောင်ကတိုင်းလိုင်းကိုကုလို့ရပြီဒီပိုင်းမှာဒီလိုလေးသဘောကျအဲ့တော့ဒါကြောင့်မလို့ဒီကုဋ္ဌာန်တတွေကိုရှုတာဒီလည်းပဲအင်မတန်ကျေးဇူးများတယ်အင်မတန်ကျေးဇူးများတယ်ခုနလိုဒီကုဋ္ဌာန်တကိုပဲရှုရွကြဆက်စုပ်ပွဲကနေဇန်ရအဲ့ရနေပြီးတော့ဇန်တန်တရားတွေကနေစပြီးသိသိပြီးတော့ဝိပဿနာကူးမယ်ဆိုလည်းရတယ်ဒါနဲ့အားမရသေးလို့မိမိကကုလို့ပေါ့ထပ်ပြီးတော့ ဟိုဇန်သမားတွေကိုဆက်ပြီးတော့လေ့လာခြင်းသေးတယ်ဆိုရင်လည်းဒီကုဋ္ဌနာတွေရှုထားတဲ့သူတော်ကောင်းတယောက်အတွက်ကတိုင်းနိမိတ်အာယုံတွေရဖို့ကဒါသိပြီးတော့ဟိုခက်ခဲရင်ရင်ကြီးမဟုတ်တော့ဘူးဆက်ပြီးသွားလို့ရပြီလို့ဒီလိုသဘောကျရအောင်။အောင်မြင်အဲ့တော့ဦးဇင်းတို့ဒီဘောနာနဲ့ပတ်သက်လို့ပေါ့အယောင်ကတိုင်းပိုင်းလေးကိုဆက်ပြီးတော့ဒါဦးဇင်းတို့ဒီမှာတင်နေကြအတိုင်းလေးသွားကြရအောင်။အဲ့တော့ဒီ32ခုဒါသကိုခုလိုစနစ်တကျရှုလို့ရပြီ။ အဲပရိကုလယွန်ကြဆက်စုပ်ပွဲအနေနဲ့လည်းရှုလို့ရပြီဆိုတဲ့ပုံကိုဒီဘာဆက်တစ်ခုသွားမှာခုနအယုစုကမ္မဋ္ဌာန်းဒါရှုလို့ရတယ်အဲအယုစုကမ္မဋ္ဌာန်းနဲ့ရှုလဲပြည့်ပြီးတော့အယောင်ဘက်ကိုကူးတော့မယ်ဆိုတော့စပြီးတော့ဘယ်ဟာကူးအဲအယောင်ထဲမှာခုနပြောတဲ့အဖြူရောင်ကတိုင်းကိုစပြီးကူးလို့ရတယ်အဲ့တော့အယုလိုလိုပေါ့ဒီဟိုရှူစွတ်တဲ့အယောင်ကိုကြည့်ပြီးတော့ဒါဩဒါဒကတိုင်းဖြူရောင်ကတိုင်းကိုရှုလို့ရတယ်ဟောနောက်တကဦးဇင်းတို့သွေးတို့လိုပေါ့ညီညမ်းတယ်ပေါ့အသားတို့လိုသွေးတို့လိုဒါကနေတယ် အဲ့နေတဲ့အယောင်တွေကိုယူပြီးတော့လေဒါလောဟိတကတိုင်းဒါရှုလို့ရဟောနောက်တကဟိုစီကျင်ငယ်တို့လိုပေါ့ကျင်ငယ်တို့လိုအစီတို့လိုပေါ့ဒါဝါတဲ့အစီပိုင်းတွေပေါ့ကုဋ္ဌာတာတွေကိုအာယုံယူပြီးတော့လည်းပဲဒါအဝါယောင်ကတိုင်းဒါပိတာကတိုင်းဟိုဒါပွားများအထုတ်လို့ရတယ်နောက်တကဆံမင်တို့လိုအနောက်တကဦးဇင်းတို့ဒီမျက်စိတဲ့ကဒီမှာတငယ်အိမ်ရှိတာပေါ့အဲ့မှာ ဟိုတငယ်ရင်တို့လိုအဲ့လိုမဲတဲ့အယောင်ကိုမဲတဲ့အယောင်ရှိတဲ့ကုထာသားတွေကိုအာယုံယူပြီးတော့လေဒါနီလာကတိုင်းအညိုရောင်ကတိုင်းရှိလို့ရတယ်မဲရောင်ကတိုင်းရှိလို့ရတယ်အဲ့တော့အယောင်ကတိုင်းတွေကိုကူးလို့ရတယ်အဲ့တော့ကူးလို့ရပြီဆိုတော့ဒီဘက်မှာဘလို့ကူးကြမတော့ဘလို့ကူးကြမတော့လို့မေးတဲ့အခါကျတော့ဒီကုထာသားကနေပြီးတော့ဇန်ကိုဒီအယောင်ကတိုင်းကိုကူးမယ်ဆိုတဲ့သူတော်ကောင်းတွေခုနလိုတမာတိကိုစဉ်စဉ်ပြန်ထူတော့ ထူထောင်ပြီးတဲ့အခါကျတော့ဒီမိမိအစ္ဆဒဒီကုဋ္ဌာသကိုရင်သုံးစပြီးရှုပါမိမိအစ္ဆဒကုဋ္ဌာသကိုရှုပြီးတဲ့အခါခုနကောင်းတာကတော့ကိုယ်အစ္ဆဒကဒီဥကောင်းကုန်ကိုပြန်ပြီးတော့အောင်ယူရင်တော့ဒါနည်းနည်းလေးတစ်ခါလေးမှခက်တယ်ခက်တတ်တော့ဘာလို့တုံးဆိုတော့ဦးဇင်းတို့အကောင်းဆုံးအကြံပြုတာတော့အဲ့လိုတရားထုတ်တော့မယ်ဆိုတဲ့သူတော်ကောင်းဒီဒီအပိုင်းမှာပေါ့ ဒီအပိုင်းမှာပြောတဲ့အခါကျတော့ဟိုတနေ့ကပြောခဲ့သလိုဒါသတိရလို့တခါပြန်ပြောမှာဘာလို့လဲဆိုတော့ခုတသာရှုရင်ကိုရှစ်တက်တဲ့လူကိုရှုရမှာဆိုတော့ရှစ်တက်တဲ့မှာလူမရှိရင်ဘယ်လိုလုပ်မလဲဆိုတဲ့ပြဿနာပေါ့အဲ့ဒါကဒီကုဋ္ဌသာရှုတဲ့အပိုင်းမှာတော့အဲ့ပြဿနာကမရှိဘူးသူကညံနဲ့သူကရှေ့ရှုပြီးတော့ဒီညံနဲ့ပဲဆင်ရင်းနေတဲ့အတွက်ကြောင့်ကိုအိဇဒရှုပြီးတဲ့အခါဗိဒ္ဓမှာနီးတဲ့နေရာကစရှုပြီးတော့ရှစ်တက်တဲ့မဟုတ်ဘူးဒါကရာသေးတယ်အဲ့မှာတော့ညံနဲ့ဒီညံကြောင်းဖြစ်တဲ့ဒီလင်းအောင်ကြီးနဲ့ထိတွေ့တဲ့နေရာမှာရှိတဲ့ဒါဟိုကုဋ္ဌသာအစူဝေးကိုဒါစပြီးတော့ရှုလို့ရတယ် ဒါပေမဲ့ဒီနေရာမှာပေါ့ဟိုကတိုင်းကိုပြောင်းတော့မယ်ဆိုတဲ့သူတော်ကောင်းအတွက်တော့နည်းနည်းလေးသူကကိုရှစ်တဲ့တဲ့မှာရှိရင်ပိုကောင်းတယ်ပေါ့ရှစ်တဲ့တဲ့မှာရှိရင်ပိုကောင်းတယ်ဒီလိုပြောတာအဲ့တော့ကိုကဆိုကြပါစို့ဒီကတိုင်းကိုကူတော့မယ်ကုဋ္ဌာတာ32ကုဋ္ဌာတာနေကတိုင်းကိုကူတော့မယ်ဆိုတဲ့သူတော်ကောင်းကြိုင်တော့အဲ့ကိုရှစ်တဲ့တဲ့မှာယောဂီတယောက်ရှိနေရင်ပို့ပြီးတော့အဆင်ပြေတယ်သို့တော်ကနမရှိရင်ရောဘယ်လိုလုပ်မလဲမရှိရင်တော့ညံနဲ့ယူပြီးတော့ကနကိုဘေးမှာပဲရှိကြည့်ပေါ့တနေရာတင့်တော်တဲ့နေရာမှာရှိတဲ့နေရာကိုလန့်အောင်ယူလက်တာရပါတယ် သို့တော့ရှစ်တက်တက်မှာရှိရင်ကောင်းတဲ့အတွက်ကြောင့်ရှစ်တက်တက်မှာရှိတဲ့ဟာလေးများနဲ့ဥပဒေပြောကြရအောင်အဲ့တော့ရှစ်တက်တက်မှာရှိပြီဆိုလို့ရှိရင်ဘာလုပ်ရမလို့အဲ့မိမိရှစ်တက်တက်မှာရှိတယ်သူတို့ကောင်းတယောက်ကိုအဲ့တိစ္စတကိုရင်ဆုံး32ခုထတာရှုရှုပြီးတဲ့ကအဲ့ဗိဒ32ခုထတာပြောင်းရှုရှုပြီးအဲ့မှာအယိုးကိုရပြီအယိုးကိုရပြီဆိုတဲ့အခါကျမှအဲ့အယိုးကုဋ္ဌာတာကိုအောင်ယူပြီးတော့တောက်လျှောက်ရှုလိုက်ရှုလိုက်လို့ရှိရင်ကိုရှစ်တက်တက်မှာဖြစ်တဲ့အတွက်ဆိုကြပါစို့ အာသူ့ရဲ့ဥကောင်းကုံပေါ့ဥကောင်းကုံနေရာကိုစူးစူးဆိုက်ဆိုက်နဲ့ရှုလို့ချင်းဥကောင်းကုံဆိုတဲ့အတွက်ကြောင့်ဒါဖြူနေတာပဲအဲဖြူနေတဲ့ဥကောင်းကုံလေးကဒါဝိုင်းတဲ့အနေထားလေးနဲ့မိမိရှိမှာသူကတွေ့အဲ့ဒါကရေရှည်တော်တော်ကြာကြာလေးရှုလိုက်လို့ချင်းဒီကလေးကနဟိုပျောက်ပြီးတော့ဒီအဖြူတက်တက်ပဲကြံခဲ့တာပေါ့အဲအဖြူတက်တက်ကြံခဲ့တာကတော့ဦးဇင်းတို့ဒါကလည်းနယံမှာပေါ့အဖြူလေးပေါ့ဥမာအုတ်ထုတ်အဖြူစွတ်စွတ်ကလေးတစ်ခုချိတ်ထားသလိုအဲ့လိုမျိုးလေးအဖြူလေးကထင်းနေတာပေါ့ဝိုင်းအဝိုင်းလိုက်ကြီးထင်းနေထင်းနေပဲထင်းနေပြီဆိုတော့မှသူတော်ကောင်းတွေတဆင့်တက်ပြီးအဲ့ဒီ ဖြူရောင်ကိုဆက်ပြီးတော့ပွားများအားထုတ်ရတယ်ဒါကတော့ကတိုင်းကိုကူးတဲ့အပိုင်းအဲ့တော့အဲ့လိုကတိုင်းကိုကူးမယ်ဆိုရင်ဦးဇင်းတို့ဒီကုဋ္ဌာတကိုအခြေခံပြီးတော့သွားတဲ့ပုံကူရှိရယ်ကတိုင်းကိုပဲဓာတ်လိုက်သွားတဲ့ပုံကူရှိပြန်အဲ့ပုံကူနှစ်ယောက်ကဒါဟိုရှုပုံရှုနေကတော့နည်းနည်းလေးကွဲတာနည်းနည်းကွဲတယ်ဆိုတော့အခုဆိုကြပါစို့ဒီကုဋ္ဌာသတွေကိုရထားတဲ့ပုံကအခုလိုအယောင်ကတိုင်းကိုသွားမယ်ဆိုခုပြောတဲ့အတိုင်းဒါကုဋ္ဌာသတစ်ခုတစ်ခုကိုအောင်ယူပြီးတော့သွားလို့ရတယ်အဲ့လိုမဟုတ်ဘဲနဲ့ ခုမှစပြီးတော့ကတိုင်းကိုဒီတိုင်းပွားများအားထုတ်တဲ့ပုံကိုဆိုတော့သူကကတိုင်းဝင်ရဖို့အတွက်ပြိကံတိတံဒါစီမံရတယ်ပေါ့အဲ့ဒါကတော့ဘာဇံမှမရဘူးသေးလို့ကတိုင်းကိုစအားထုတ်တဲ့သူတော်ကောင်းလည်းဒါအားထုတ်လို့ရတယ်ဘုရားသားတွေကိုမရှိဘူးသေးဘူးမရှိဘူးသေးဘူးဆိုတဲ့သူတော်ကောင်းလည်းပဲဒါအားထုတ်လို့ရတယ်ဒါကတိုင်းမိုင်းကိုသွားတဲ့အပိုင်းပေါ့အဲ့တော့ဒီနေရာမှာတော့ဦးဇင်းတို့ကကိုဒီကုဋ္ဌလာဘိုင်းကသွားတဲ့အပိုင်းကိုပဲဒါဥတည်ပြီးတော့ပြောကြရအောင်လာမယ့်အပတ်ကျရင်တော့ဒီရိုးရိုး ဟိုကတိုင်းကိုစီမံပြီးတော့ပြိကံအနေနဲ့စီမံပြီးတော့သွားတဲ့အပိုင်းလေးတွေဆက်ပြီးတော့ဒါလင်းတင်ဆက်ပြောတာအဲ့တော့ကောင်းပြီအဲ့တော့ဒီမိမိရှိတဲ့တဲ့မှာအခုဒီကုဋ္ဌသားကနေသွားတဲ့သူတော်ကောင်းမိမိရှိတဲ့တဲ့မှာရှိတဲ့သူတော်ကောင်းတယောက်အဲ့သူတော်ကောင်းတယောက်ကဒါအယိုးကိုဥကောင်းကုံကိုအာရုံယူပေါ့အာရုံယူပြီးတော့အဲ့မှာတော့ရှောင်းနေသူကဟိုရှုနေတိုက်လို့ကြီးတဖြည်းဖြည်းနဲ့ခုနအဖြူရောင်ထင်ရှားလာပြီထင်ရှားလာပြီဆိုတော့မှအဖြူကိုစပြီးပွားများရတယ်ဘလို့ပွားများရတော့ ဟိုပါဠိလိုဆိုလဲဩဒါတာဩဒါတာပေါ့ဗမာလိုဆိုလို့ရှိရင်တော့လေတခါလေအပြူအပြူအပြူဒီလိုပွားများနေရအဲ့လိုပွားများလိုက်လို့ရှိရင်ဘာဖြစ်လာတော့ဆိုတပြေးပြေးနဲ့အဲ့အပြူခုနကိုရထားတဲ့ဒီကတိုင်းဝင်လေးကတပြေးပြေးနဲ့ဆွတ်ဆွတ်ဖြူလာဖြူပြီးတော့ကြီးတောက်လာတယ်သို့တော့ဒီနေရာမှာဖြူတာကတော့ဦးဇင်းတို့ဟိုအာနာပါနာပြိပါကနိမိတ်ကကြည်တင်တောက်ပါတာမျိုးတော့မဟုတ်ဘူးဒီမှာဆွတ်ဆွတ်ဖြူလာတယ်ဆိုရင်ဒီအဖြူပေါ်မှာပေါ့ဒါလည်းပြောင်းပြီးတော့တက်လာ အဲ့လိုတက်လာပြီဆိုရင်တော့ယောဂီတယောက်ဒီရေပုံရဟိုစိတ်ကလည်းဒီပုံမှာငြိမ့်နေပြီစိုက်နေပြီဆိုရင်အာယုံကလည်းတီးနေပြီမြဲနေပြီဆိုတော့ဒါဦးဇင်းတို့အယောင်ကလည်းစွတ်စွတ်ကျူးလာပြီဆိုတော့ဒါပြိပါကနိမိတ်အစဉ်ကိုရောက်ပြီကဲ၍ရောက်ခဲ့တယ်ဆိုရင်တော့သူတော်ကောင်းအနေနဲ့ဗာဆက်လုပ်ရမှာလို့ဆိုရင်အဲ့နမိတ်ကိုတခါတည်းစူးစူးဆိုင်ဆိုင်နဲ့ရှုလို့ဒီနေရာမှာဇန်ဆိုင်တက်ဒီမရှုရသေးဘူးမရှုဘဲနဲ့မလုပ်တော့ဆိုတော့ဒါကိုအရက်စင်မျက်နှာကိုတခါတည်းဖြန့်ကျက်ရပြန်ရက်စင်မျက်နှာကိုဖြန့်ကျက်ရတယ်ဆိုတဲ့အပိုင်းမှာတော့ ကတိုင်းဖြစ်တဲ့အတွက်ကြောင့်အာယုံကပျောက်သွားတတ်တဲ့အတွက်ကြောင့်အာယုံပျောက်သွားရင်ဒါဇန်နဲ့ကြကြမနေနိုင်ဘူးတို့တို့ကြောင့်အာယုံကိုမပျောက်အောင်ရက်စင်မျက်နှာကိုဖြတ်ရတယ်ဖြတ်တဲ့အပိုင်းမှာတော့ယောဂီဒီမှာများသောအားဖြင့်ဒီဘက်မှာနည်းနည်းလေးအခက်အခဲကြုံတတ်တယ်ဘလို့အခက်အခဲကြုံလို့ဆိုတော့ကတိုင်းဝင်းကိုဖြတ်တဲ့အခါမှာအချို့ကကြတော့ကတိုင်းဝင်းကိုစူးစိုက်နေဆရာသမားကဖြတ်မှလို့ပြောရင်ဒီကတိုင်းဝင်းကိုတပြေးပြေးနဲ့ဖြတ်လိုက်တယ်ဖြတ်လိုက်လို့ရှိရင်ဘာဖြစ်လာလို့ဆိုတော့ထိမ့်မထားရင်အဋ္ဌာန်နဲ့မဖြတ်ရင်တခါလဲဖြတ်ရင်ဖြတ်ရင်ကတိုင်းဝင်းကတခါလဲအကျယ်ကြီးပြတ်သွား အချိန်နဲ့ပြန်လဲပြီးတော့တမာရီကလည်းပဲအဲ့ကတိုင်းဝင်းကိုထိမ့်မထားနိုင်တဲ့အတွက်ကြောင့်တခါလဲတမာရီကပါကြာသွားတယ်ကတိုင်းဝင်းကတပြေးပြေးမငြိမ်မသက်ဖြစ်လာတယ်ပြီးတော့တမာရီကပါတခါလဲပြန်ကြာသွားတယ်ပျောက်သွားတယ်ပေါ့ကတိုင်းဝင်းပျောက်သွားတယ်ဒါကြောင့်မလို့စပြီးတော့ဒီမိမိကကတိုင်းဝင်းရပြီဆိုရင်အဲ့ကတိုင်းဝင်းကိုဒိတ်ထန်ထားတယ်ကတိုင်းဝင်းကိုဒိတ်ထန်ဆိုတော့သူကြောက်လို့တလက်မပြတ်ပါစေနှစ်လက်မပြတ်ပါစေဒိတ်ထန်လေးနဲ့ဖြတ်ရအဲ့လိုပေါ့တလက်မပြတ်ပါစေနှစ်လက်မပြတ်ပါစေနဲ့တပြေးပြေးဖြန့်လို့ကတိုင်းဝင်းက ဟိုကျဲလာပြီဆိုတော့မိမိအဲ့ကြတော့ဟိုတလန်ပြပါစီတရောင်ပြပါစီတလန်ပြပါစီအဲ့လိုနဲ့တပြည့်ပြည့်ဖြန့်ရအဲ့လိုဒိဋ္ဌံဖြန့်တာတော့စပြီးတော့ဟိုကတိုင်းကို အားထုတ်တဲ့သူတော်ကောင်းတော်တော်ဒါအကောင်းဆုံးအဲသို့တော်တချို့ပါရမီရှိရင်တော့ဒိဋ္ဌံချင်းမဟုတ်ဒိဋ္ဌံပြီးတော့ဖြန့်တာမျိုးမဟုတ်ဘဲကတိုင်းဝင်းကိုပြတ်ပါစီဆိုပြီးပြတ်လိုက်တာ ਨੇ ဒီကလေးအရက်စင်မျက်နှာပြန်သွားတာမျိုးတော့ရှိတယ်သို့တော်သူကခုနပြောသလိုပေါ့အတင်းအဆောင်ရှိတတ်တယ်အဲ့တော့ဒိဋ္ဌံပြီးတော့ဖြန့်သွားရင်တော့တပြည့်ပြည့်နဲ့ကိုယ်တနိုင်တနိုင်ဖြန့်သွားတယ်ဥမာဟို ဟိုတလန်ဖြတ်ပါစေဆိုပြန်လိုက်တယ်ပြန်လိုက်တဲ့အချိန်မှာကတိုင်းဝန်ကမငြိမ်တော့ဘူးတမာတိကကြာသွားတယ်ဆိုစက်မဖြတ်နိုင်ဘူးအဲ့နေရာမှာဒီခါလေးရက်ရက်ပြီးတော့အပြူအပြူအပြူအပြူနဲ့တော့ကြောပွားများနေပြန်ပြီးကတိုင်းဝန်ကငြိမ်ပြီးတော့တီကြီးလာပြီကတိုင်းဝန်ကဒီခါလေးစွတ်စွတ်ပြူပြီးငြိမ်လာပြီတီကြီးလာပြီဆိုတဲ့အခါကျတော့မှဒီခါထပ်ပြီးတော့လက်စင်အာတရောင်ပြတ်ပါသည်တလန်ပြတ်ပါသည်အဲ့လိုတပြေးပြေးနဲ့ပြတ်ငြိမ်နေမငြိမ်ဘူးကတိုင်းဝန်ကလှုပ်သွားတယ်တမာတိကြတဲ့အချိန်ပြန်ပြီးတော့အပြူပြူနဲ့ပွားများဒီပုံစံနဲ့ကတိုင်းဝန်ကိုဖြတ်လိုက်လို့ရှိရင်တော့ ဒါနောက်ဆုံးမှာတော့ရက်စင်မျက်နှာပြတ်သွားတယ်အဲ့လိုရက်စင်မျက်နှာပြတ်ပြီဆိုတဲ့သူတော်ကောင်းကမလုပ်ရမယ်ဆိုတော့ခုနပြိပကနိမိတ်ဖြစ်တဲ့ဒီကသံကရက်စင်မျက်နှာပြတ်ပြီဆိုတော့မှတခါတည်းတဆင့်တက်ပြီးတော့ဘာလို့ရတော့ဆိုတော့ဒီဇန်စိုက်အောင်ဒီအဲ့ဖြူရောင်ဖြစ်တဲ့ဒီအနာဘာနာပြိပကဒီအဖြူရောင်ကတိုင်းဝင်းကိုရက်စင်မျက်နှာဘဲပဲကြည့်ကြည့်ရက်စင်မျက်နှာမှာကတိုင်းဝင်းကိုတွေ့နေပြီဆိုတော့မှမိမိရှေ့တက်တယ်ပေါ့တနေရာပေါ့ ဒါကတော့တတ်မှတ်လို့မရဘူးဦးဇင်းတို့ကဘလောက်ကြည်လို့ပြောလို့မရဘူးမိရှိတဲ့တဲ့ပေါ့ဥမာတပေလောက်လည်းဖြစ်ဖြစ်မယ်နှစ်ပေလောက်လည်းဖြစ်ဖြစ်မယ်သုံးပေလောက်လည်းဖြစ်ဖြစ်မယ်ပေါ့အဲ့မိမိရှိတဲ့တဲ့မှာရှိတယ်တဏှာကိုစူးစူးဆိုင်ဆိုင်နဲ့ရှုရတယ်အဲ့တော့အဲ့ကတိုင်းဝင်းဒီဘယ်ကိုပဲကြည့်ကြည့်တော့ကတိုင်းဝင်းကရှိနေတယ်ရှိနေတဲ့ဟာကိုပဲမိမိကရှိတဲ့တဲ့တဏှာကိုစူးစူးဆိုင်ဆိုင်နဲ့ရှုဒါဇန်ဆိုင်တယ်အဲ့တော့ဒီနေရာမှာဟိုဟိုယောဂီဒီကဖြစ်တတ်တဲ့သဘာဝတစ်ခုကစူးစမ်းခြင်းတဲ့သဘာဝတစ်ခုရှိတယ်။အဲဒီစူးစမ်းခြင်းတဲ့သဘာဝကလည်းတကားလေးမှာ ဘာဖြစ်တော့ဆိုတော့မိမိတို့အတွက်ဒါအနှောက်အယှက်ပြန်ပြီးတော့ဖြစ်တတ်တယ်ဒါကိုတော့လည်းမိမိတို့ကသတိပြုအောင်ဘာဖြစ်တော့ဆိုတော့ဦးဇင်းတို့ဒီမှာအချိန်ကပေါ့အဲတခါကြီးတယောက်တရားလာအထုတ်အဲ့အထုတ်တဲ့အခါကျတော့ဦးဇင်းတို့ကအဲ့ဒီကတိုင်းကိုသင်ပေးလိုက်တယ်ကတိုင်းကိုသင်ပေးလိုက်တော့သူ့ကိုဘယ်ကစသင်ပေးလိုက်လဲဆိုတော့ဒီပထဝီကတိုင်းကနေစပြီးတော့သင်ပေးလိုက်တယ်ပထဝီကတိုင်းဝင်လေးဘယ်လိုလုပ်လုပ်ပြီးတော့ဘယ်လိုရှုဆိုသင်ပေးလိုက်သင်ပေးလိုက်တဲ့အခါကျတော့ အဲသူကအဲ့မှာသွားပြီးတော့အာထုတ်တယ်အာထုတ်တော့ဦးဇင်းတို့စက္ကာသဆိုတော့ဒီဘက်မှာတဘာကြောင်းလေးတွေရတယ်မရှိတော့အဲတုတ်တန်အစတုတ်တန်အစမှာမှတဲလေးရှိတယ်ဝါတဲလေးရှိအဲ့တဲလေးထဲမှာသွားပြီးတော့သူကအာထုတ်အာထုတ်တော့ဒီပထဝီကတိုင်းကိုသူကအာထုတ်နေတာဖြစ်တယ်ပထဝီကတိုင်းကိုအာထုတ်နေတဲ့အတွက်ကြောင့်ဒီပထဝီပထဝီနဲ့သူကပွားများအာထုတ်လိုက်တာကတိုင်းဝင်းကိုရရလာတဲ့အခါကျတော့အဲ့ကတိုင်းဝင်းကိုသူကအရက်စင်မျက်နှာကိုသူ့ကိုဖြန့်ခိုင်းတာပေါ့ဖြန့်ခိုင်းတယ်တော့သူတဖြည်းဖြည်းနဲ့ဖြန့်လိုက်တဲ့အခါကျတော့ရက်စင်မျက်နှာကိုကတိုင်းဝင်းကပြန်တော့ဘယ်ကိုပဲကြည့်ကြည့် ဒီမြေပဲမြင်နေရတာပေါ့မြေပဲမြေပဲအဲ့လိုဘယ်ကိုပဲကြည့်ကြည့်မြေပဲမြင်တော့သူ့စိတ်ထဲမှာတဲ့ဘာဖြစ်လာတော့ဆိုတော့ဟိုစိတ်ထဲကလည်းဒီတုတ်တန်ထဲမှာအာတုံနေတာပြောနည်းနည်းလေးပဲဟို၆ချားလာပုံနဲ့ရပါတယ်ဒါလည်းတစ်ချက်ဖြစ်လိမ့်မယ်ဒါတော့ तू မပြောနောက်တစ်ချက် तू ကဘာပြောလဲဆိုတော့ तू သိကျင်လာတာဒီကတိုင်းမင်းကိုသိကျင်လာတယ်တကယ်ဒီရက်စမျက်နှာဘဲကြည့်ကြည့်ဒီမြေပဲမြင်တော့သိကျင်တယ်ဆိုမျိုးလုံးဖွင့်ကြည့်တာဘာမှမရှိတော့ဟုတ်လားတော့မျိုးလုံးကိုဖွင့်ကြည့်တယ်မျိုးလုံးကိုဖွင့်ကြည့်လိုက်တော့ဒါလည်းဘာမှမရှိတော့ဘူးဘာမှမရှိတဲ့အခါကျပြန်အာထုတ်တာတဲ့ဟဲ့လားအာထုတ်တော့လည်းမရ အဲနောက်တစ်နေ့ကျတော့အဲ့ဒါဦးသိကြီးပြောက်လာတယ်ပေါ့ရောက်လာတော့အဲ့တော့ပြန်အားထုတ်လို့မရတော့ဘူးကဲကိစ္စမရှိပါဘူးစိတ်ကြီးလက်ကြီးနဲ့အားထုတ်နည်းနည်းသူကလည်းဟိုချိန်ကလည်းမရတဲ့အခါကျနောက်ဆုံးတော့သူပြန်တဲ့အချိန်ရောက်သွားတဲ့အထိအဲ့ကမ္မဋ္ဌာန်းကမအောင်မြင်ဘူးမအောင်မြင်တော့တော့သူကတော့ပြောတယ်အဲ့ဒါအသာဆုံးတွေ့တာပေါ့အဲ့မျိုးလုံးကိုဖွင့်ကြည့်လိုက်တာအဲ့ပျောက်သွားတယ်အဲ့တော့ဒီနေရာမှာယောဂီကအဲ့စိတ်ဓာတ်ကတော့ပေါ်တတ်တယ် ကတိုင်းဝင်ကိုဖြန့်ထားတယ်ခုနအပြူအောင်ဆိုလဲအပြူအောင်ဒီကတိုင်းဝင်ကိုဖြန့်ထားရက်ဆက်မျက်နှာပေါ့ရက်ဆက်မျက်နှာတော့ကြောင်မိမိကဖြန့်တယ်ဖြန့်လာလို့ချင်းတပြေးပြေးနဲ့ဘာဖြစ်တော့ဆိုတော့ရက်ဆက်မျက်နှာပြန့်သွားပြီအဲ့မှာတကယ်မြတ်ဟုတ်သလားဟုတ်ကောဟုတ်ရဲ့လားဆိုရဲဒီအတွေးတော့သူတော်ကောင်းတွေမှာဝင်တတ်တယ်အဲသို့တော့အဲ့ဒါကိုတော့မိမိကစူးစမ်းခြင်းစိတ်ကိုသိပြီးတော့ဒီအချိန်မှာတော့မစူးစမ်းဘာဖြစ်လို့လဲဒါစက္ကုဝိညာဉ်တရားမဟုတ်ဘူးမျက်စိနဲ့ဖွင့်ကြည့်တော့ဘာမှရှိမှာမဟုတ်ပဂတိမိမိပတ်ဝန်းကျင်မှာရှိတယ်ကဲကောင်းပြီဒါကတော့ဟိုဘုဒ္ဓတာပေါ့လေ အဲ့တော့အဲ့လိုကတန်းမင်းကိုပြန်ပြီးတော့မိမိတရက်စမျက်နှာပြန်သွားပြီးဆိုဘယ်ပဲကြည့်ကြည့်ဘယ်နေရာပဲကြည့်တဲ့ကြည့်တဲ့ဒီအဖြူရောင်းပဲရှိနေပြီရှိနေပြီဆိုတဲ့သူတော်ကောင်းမှတဆင့်တက်ပြီးမိမိရှေ့တက်တဲ့ပေါ့ခုနပြောတဲ့တင့်တော်တဲ့တနေရာမိမိနဲ့တပေနှစ်ပေသုံးလေးပေအပွာလောက်တင့်တော်တဲ့တနေရာကိုစူးစူးဆိုင်ဆိုင်နဲ့ရှုနေရတယ်အဲ့အဖြူပေါ်မှာပဲအဖြူဖြူဖြူနဲ့ရှုရှုလို့ရှိရင်တော့အဲ့ဒီမှာဒါဇန်ဆိုင်ပဲပေါ့အဇန်ဆိုင်ရင်တော့ဒါဒီဇိုင်ကာကိုဆင်ញင်းကြည့်ရင်အကြွေအာနာပါနာလမ်းဟာကုခဲ့တဲ့သူတော်ကောင်းတယောက်ဖြစ်တဲ့သူမို့ဒီကုဋ္ဌာသတွေကိုလည်းပရမဏန်ရတဲ့ဒီ ကြာစက်တုပ်ွယ်တွေနဲ့ရှုခဲ့ပြီးတဲ့သူတော်ကောင်းဖြစ်ပြီဆိုရင်တော့ဒါဇိုင်းကဆင်ញင်ရတာမခက်ခဲဘူးပေါ့အဲ့တော့ကလေးကတိုင်းတက်တက်သွားခဲ့တဲ့သူတော်ကောင်းဖြစ်တော့ဒါဇိုင်းကာကိုစနစ်ကြတာဆရာသမားနဲ့ကပ်ပြီးတော့ဇိုင်းကာကိုဆင်ញင်ရမှာဖြစ်တယ်အခုဒီအာနာပါနာလမ်းကသွားတဲ့ပုဂ္ဂိုလ်ကဇိုင်းကာကိုဆင်ញင်လိုက်လို့ရှိရင်သူအဲ့မှာဇိုင်းကာ၅ပါးကိုလောလောကူကူနဲ့တွေ့လိမ့်မယ်ဇိုင်းကာ၅ပါးတွေ့ပြီဆိုရင်တော့သူတော်ကောင်းကတဆင့်တက်ပြီးတော့ဒါပရမဇန်ကနေပြီးဒုတိယဇန်ကိုရောက်ရှိရေးအတွက်ပေါ့ ဒါပထမဇံမဒဒါပထမဇံရဲ့အပြည့်ကိုဆင်ခြင်ဒုတိယဇံရဲ့အကျိုးကိုဆင်ခြင်ပြီးတော့ဒါပထမဇံကိုမလိုချင်တဲ့စိတ်ဓာတ်ဒုတိယကံကိုလိုချင်တဲ့စိတ်ဓာတ်နဲ့ဒီကတိုင်းကိုပဲဆက်ပြီးတော့ရှုရပါတယ်။အဒီကတိုင်းကိုပဲဒီကတိုင်းဝင်းကိုပဲအနာမနာပရိဒီအဖြူအောင်ကတိုင်းပြိပါကနိမိတ်ကိုဆက်ရှုရတာ။သို့တော့ဇံမဒထပြီးတာနဲ့တကားလေဒီအဖြူအောင်ကတိုင်းဝင်းရအောင်လုပ်ပြီးရက်စင်မင်းလာဖြန့်ကျက်ပြီးတော့ဒီလိုပဲတစင်ချင်းသွားရင်ဒါအနာဒီအနာပါနနဲ့သုဒ္ဓဇံပေါက်တဲ့ကဲ့သို့ပဲဒီအဖြူအောင်ကတိုင်းနဲ့လည်း ဒါစတုဒ္ဓဇံကိုပေါ့အဲ့တော့ဒီဘိုက်နေတာအတိုင်းနေအကြည့်ပေါ့ဒီကုဋ္ဌာသာကမ္မထန်တွေကဒါရအောင်ရအောင်ကျေးဇူးပြုနိုင်တယ်ဆိုတာကိုလည်းတို့တခါကြီးတခါကြီးဒီညမှာသဘောကျရအဲ့တော့သမထကမ္မထန်ကနေသမထကမ္မထန်လမ်းကသွားရင်ဒါကုဋ္ဌာသာတိဒီကုဋ္ဌာသာတက်တက်လဲယွန်ချာဆက်စုပ်ပွဲနဲ့ဇံကိုပေါက်တယ်လို့တမာတိကိုဒါရတယ်လို့ အကယ်၍အဲ့လိုမှမဟုတ်ဘဲနဲ့ကိုကတိုင်းတွေကိုကူးမယ်ဆိုလဲဒါအယောင်ကတိုင်း၄ပါးဒီဒီကုဋ္ဌာတာတွေကနေတွားလို့ရတယ်ဆိုတဲ့အပိုင်းပေါ့ဒါတမထာပိုင်းအတော့ဒီကုဋ္ဌာတာပိုင်းတွေကိုဦးစင်းကနောက်တစ်ပတ်မှာဒီကတိုင်းတွေကိုဆက်ပြီးတော့တွားကြမှာဖြစ်တော့ဒီပိုင်းလေးမှာဒီကုဋ္ဌာတာနဲ့ပတ်သက်လို့ပေါ့ဒီဓကမထအကျဉ်းလေးရှုပုံလေးကိုနည်းနည်းလေးဒီညမှာချပေးခဲ့မယ်လို့တော့ကြည်ရွယ်ထားတာပေါ့အဲ့တော့ဒါကခုနကုဋ္ဌာတာတွေကိုတခုချင်းဒီဒါရှုပြီးတော့ညွှန်ကြားဆက်စုပ်ဝယ်ဘိုင်းကနေပြီးတော့တမထာဘိုင်းကိုတွားတဲ့လမ်း အဲ့တော့ဒီဘက်ကအကယ်၍ဓကမထအကျဉ်းနည်းနဲ့ရှုမယ်ဓကမထအကျဉ်းနည်းနဲ့ရှုကြည့်နေဆိုတော့ဒီကုဋ္ဌာသတွေကိုပထမဦးဆုံးကုလိုပေါ့ဒါကလေတစ်ခုချင်းတစ်ခုချင်းကိုဒါမြင်အောင်ရှုရတယ်အဲ့လိုမြင်အောင်ရှုပြီးပြီဆိုရင်ခုနကုဋ္ဌာသတွေအကုန်လုံးကိုချုံပြီးတော့ဒါကလေစံဇာမင်ကနေပြီးတော့ဂျင်ငယ်ဂျင်ငယ်ကနေဇာမင်ဇာမင်ကနေဂျင်ငယ်တလူတော့လျှောက်ရှူတာတော့လျှောက်ရှူလို့ရှိရင်ခုနအပြည့်ပြည့်နဲ့ဟိုတမာဒီအားကောင်းလာလို့ရှိရင်ဒီကုဋ္ဌာသတွေကတခုချင်းညံထဲမှာဂျင်ဂျင်ရှားရှားဖြစ်တာ အဲ့လိုဒီနေ့ကြကြဖြစ်ပြီဆိုရင်တော့ဦးဇင်းတို့ဓကမထံကဆိုရင်ဟုတ်ပဲ32ကုဋ္ဌာသဟုတ်ပဲ42ကုဋ္ဌာသလည်းထို့အတူပဲသွားရတာပေါ့အဲ့ကုဋ္ဌာသတစ်ခုတစ်ခုမှရှိတဲ့ယုတ်လတ်တွေမြင်အောင်ကြည့်ကြည့်ပြီးတဲ့အခါယုတ်လတ်တစ်ခုတစ်ခုကိုဓာတ်ခွက်တဲ့လမ်းဒီလိုသွားရင်တော့ဒါက32ကုဋ္ဌာသကိုဒါဓကမထံအနေနဲ့ဒါသွားတာပေါ့ဓကမထံအကျယ်နည်းအနေနဲ့သွားတယ်လို့ဒီလိုသဘောကျရအောင်အဲ့တော့ဦးဇင်းတို့ဟုတ်စစခြင်းကယုတ်ကမထံကိုခေါ်ခဲ့တယ်ပြရှင်ဒီဒီသမရကမထံအောင်သမရ သမထဘိုင်းမှာကမ္မဋ္ဌာန်း40ရှိတာမှန်ပြီမဲ့ဝိပဿနာဘိုင်းကိုကူးတော့မယ်ဆိုရင်ယုတ်ကမ္မဋ္ဌာန်းနံကမ္မဋ္ဌာန်းနှစ်ခုပဲရှိတယ်။အဲ့တော့ဒုဝိရိညကမ္မဋ္ဌာန်းအရူပကမ္မဋ္ဌာန်းအရူပကမ္မဋ္ဌာန်းဒါယုတ်ကမ္မဋ္ဌာန်းနမကကမ္မဋ္ဌာန်းဆိုပြီးနှစ်ခုပဲရှိတယ်။ရူပကမ္မဋ္ဌာန်းကထိန်တော်သင်္ခေပမနတိကာရဝတိနဝဝိထာရမနတိကာရဝတိနဝစတုဓာတုဝါဥထာဏကထိတိဆိုပြီးတော့ယုတ်ကမ္မဋ္ဌာန်းကိုကူးတော့မယ်ဆိုတော့ဓကမ္မဋ္ဌာန်းဒါအကျဉ်းကြီးဓကမ္မဋ္ဌာန်းအကျဉ်းကြီးဆိုနှစ်နည်းပဲရှိတယ်။ဒီနှစ်နည်းနဲ့ပဲသွားရမယ်ပေါ့။အဲ့တော့ ယုတ်တရားကိုအားထုတ်တော့မယ်ဓကမထလန်းကအားထုတ်တော့မယ်ဆိုမိမိတို့တစ်ခုခုတော့ရွေးရတော့အခုဒီကုဋ္ဌသာလိုင်းဆိုတာတော့ဒါဓကမထအကျဉ်းကြီးဖြစ်တယ်ဓကမထအကျဉ်းကြီးဖြစ် तू ကအဲ့လိုခုနလိုပေါ့တခုချင်းစိတ်ရှည်လက်ရှည်နဲ့ तू ကသွားသွားလို့ခုနဣဇဒမှာကိုဣဇဒကြီးပဲပေါ့ဆိုကြပါစို့ဒီဆံမင်းကနေဂျင်းငယ်ဂျင်းငယ်ကနေဆံမင်းတောက်လျှောက်ရပြီဆိုရင်ဒီကတည်းအဲ့မှာစူးစူးစတိုင်းနဲ့ तू ကခက်မြန်မြန်ပေါ့ခုနကုဋ္ဌသာတစ်ခုကိုဟိုဟာလုတ်တယ်လို့ပေါ့ဟိုဂျွန်ကြာဆက်ဆက်ပွဲအနေနဲ့ဇန်ဆိုင်တဲ့ဒီရှုတယ်လို့ပုံပဲနဲ့ခတ်သွတ်သွတ်နဲ့သွား ဖတ်မနှိမ့်မမြန်မခက်သက်တော့ကလေးသွားလို့ရှိရင်တမာရီကအားကောင်းလာတယ်အားကောင်းလာပြီတမာရီတက်လာပြီဥပဇာရလောက်ရောက်ပြီဆိုတဲ့အခါကျတော့မှ तू ကဘာလို့ရတော့ဆိုတော့အဲ့ကုဋ္ဌာတာတစ်ခုတစ်ခုကိုတခါတည်းဟိုစူးစူးဆိုင်ဆိုင်ရရှုရှုလိုက်လို့ရှိရင်ခုနရုပ်ရုပ်ကလအမုံတွေဒီဥပဇာရတမာရီစိုက်သွားရင် ကြည်လင်တောက်ပါတဲ့အလင်းရောင်နဲ့ကြည်လိုက်လို့ရှိရင်ရုပ်ကလတွေတီတွေ့နိုင်တယ်ပေါ့ရုပ်ကလတွေတီတွေ့ရင်တော့အဲ့ရုပ်ကလတွေမှာရှိတဲ့ဓာတ်ကိုဟိုဓာတ်ခွဲမယ်ပေါ့ရုပ်ကလတစ်ခုတစ်ခုမှာခုနအနည်းဆုံး10မျိုးရှိမယ်9မျိုးရှိမယ်10မျိုးရှိမယ်ဆိုတဲ့အဲ့လိုမျိုး တခုချင်းစီနဲ့မိမိတို့ကသွားရင်ဒါတက္ကမထအခြေအနည်းဖြစ်တယ်ဒါကတော့ဦးဇင်းတို့ဘယ်ပိုင်းနေမှာဟောထားတော့ခုနပြောတယ်အဲမဟာတိဘရောပမတုတ်တန်လို့ရောက်မဟာရောက်လောဝါဒတုတ်တန်ဒီတုတ်တန်ဒီမှာလာတဲ့အတိုင်းမှာတက္ကမထအခြေအနည်းတိုင်းရှုပြီးတော့ဒါကွတ်ထားတာဒါဒီဘက်ကသမထပိုင်းကသွားမယ်ဆိုရင်တော့ဒါယူကြဆက်စုပ်ပွဲအနေနဲ့လဲဇန်ဆိုင်အောင်ရှုလို့ရတယ်ပထမဇန်ထိဆိုင်အောင်ရှုလို့ရတယ်အဲ့ရနေအယောင်ကတိုင်းကိုကူးမယ်ဆိုလို့ရှိရင်တပည့်ဒါတတိယဟို အယောင်ကတိုင်း၄ပါးဒီသွားလို့ရတယ်ကတိုင်းတစ်ခုတစ်ခုမှာဒါသရုဒ္ဓဇန်တိပေါင်းအောင်ရှုလို့ရတယ်ဒါကုဋ္ဌာတယူခဲ့ဟိုကုဋ္ဌာတကမ္မထံကသွားတဲ့နီးပေါ့ဒါဒီစိတ်တဝိတ္တုဘန်းကိုအားထုတ်တော့မယ်ဆိုတဲ့သူတော်ကောင်းတယောက်ဒီဒီကုဋ္ဌာတကမ္မထံနိုင်ကသွားပုံသွားနီးပေါ့ဒါကြောင့်မလို့ယနေ့မိမိတို့ဒီလည်းပဲဒီစိတ်တဝိတ္တုဖြစ်မြောက်ရေးကိုဒါတာစုပြီးတော့စိတ်တဝိတ္တုဘန်းကိုအားထုတ်နေတာဖြစ်ခဲ့ရင်တော့ ဒီအာနာပါနာကနေပြီးတော့ကို32ခုထာတာကိုရှုမယ်32ခုထာတာကိုလည်းတစ်ခုတစ်ခုမှာပရိကူလအနေနဲ့ယွန်ချာဆက်စုပ်ဝယ်အနေနဲ့ဇန်သမာရိဆိုင်အောင်ရှုလို့ရပြီအဲ့ကနေတစ်ဆင့်တက်ပြီးတော့အယောင်ကတိုင်းတွေကိုကူးမယ်ဆိုရင်လည်းပဲဒါပထမဇန်ဒုတိယဇန်တတိယဇန်သုတ္တာဇန်တိရအောင်စိတ်ဓာဝိတုဒ္ဓိကြည်ရေးဖို့ဉာဏ်သမာဓိကိုထူထောင်နိုင်မှာဖြစ်တဲ့အတွက်ကြောင့်ဒီကုထာတာကမ္မထန်တွေကိုဒါအောင်းအောင်းမြင်မြင်ပေါက်ပေါက်မြောင်းမြောင်းနဲ့စိတ်ဓာဝိတုဒ္ဓိကမ္မထန် စိတ်တဝိသုဒ္ဓိအစဉ်ကိုရောက်အောင်ကြိုးစားအထုတ်နိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြကုန်ရသတည်းသာဓုသာဓုသာဓုပါဗျာ